1569ခုနှစ်ခေါ်စာတက်ကရ1385ခုနှစ်ခရစ်တက်ကရတော်တလင်းလာပြည့်ကျော်73ရက်ခရစ်တက်ကရ2023ခုနှစ်အောက်တိုဘာလ12ရက်တရားစခန်း6ရက်မြောက်နေ့ပါရေနာမြတ်3ပါးနဲ့တကွာတစ္ဆာရှိပြီးဆရာတော်ဘုရားကြီး၏ သီလကိုတမာတိကိုပညာကိုတို့ကိုအာရုံပြု၍ရိုသေစွာရှိခိုးကြောကြပါကုန်။ဩကာသဩကာသဩကာသကာယကံဝစီကံမနောကံတမ္မဒေါသခတိနောမိတို့ကိုပြောင်းပါစေခြင်းအကျိုးငါပထမဒုတိယ တတိယတစ်ချိန်နှစ်ချိန်သုံးချိန်မြောက်အောင်ဘုရားယရနာတရားယရနာတန်ခါယရနာယရနာမြတ်တော်မှာတို့ကိုအယောဝတိအလေးအမြတ်လက်ဆုံးမိုး၍ရှိဖို့ဟူသောဘုရားမန်လျှော့ရောဝါဤရှင်ဘုရား တရားမြတ်ဆုံးယတနာတရားမြတ်ဆုံးယတနာသံဃာမြတ်ဆုံးယတနာယတနာမြတ်သုံးပါးဆရာသမားတို့အားတက္ကချင်းညူသူတင်မြန်တို့လက်ဆောင်မှုကရှင်ကိုပူဇော်ပူညောမှန်လျှော့ကရောရသောကောင်းမှုကုသိုလ်ကစေတနာတို့ကြောင့်အလိုရှိရတောင်းတအပ်တဲ့အမြတ်တို့အားပန်းစရာသောစုထုစုများပေါင်းတို့ အဘုလုံးပေါ်လာတဲ့ဒီလောကကြီးအတွင်းဝယ်တရားစွာအားတရားအတိတရားတတိတို့ဖြင့်တဘဝလုံးအေးချမ်းစွာနေထိုင်နိုင်ကြကုန်သည်ဖြစ်၍သံဃိသီလဒါနစာကိပါရမီကုသိုလ်မညွန်မြင်ပဲဝိဘဝတို့တို့ဖြင့်မြတ်ဘုံနိဗ္ဗာန်ကို မျက်မှောက်ပြုလွယ်နိုင်ကြသည်ဖြစ်စေ။ဒါရောတရားပြည့်စုံတဲ့တရားပါလို့ သာသနာတော်နှစ်2569ခုနှစ်ကောဇာသက်တွေ1385ခုနှစ်တော်သလင်းသားပြည်ကျော်73ရက်နေ့ခရစ်နှစ်2023ခုနှစ်အောက်တိုဘာလ12ရက်နေ့ညနေ6နာရီချိန်တွင်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာရှိတဲ့ကုသလကာယီတရားရိပ်သာအတွ တရားအထုတ်နေကြသောယောဂီများတို့ဒီနေ့အလုတ်ပေးတရားနေနေပဲဒီနေ့ကတော့တရားစစ်မယ်နော်တရားစစ်တာလေမစစ်ခင်တရားလျှောက်ပုံလျှောက်နေလေရှိတော်ဆရာတော်ဘုရားကြီးအလင်္ကာလေးနဲ့စီထားတာလေးရှိတယ်မသွားဖို့ကောင်းတယ် အဲ့ဒါလေးလည်းနည်းနည်းရှင်းပြပြီးတော့တရားဒီနေ့တရားစစ်တာလေးလုပ်မယ်ဆရာတော်ကြီးကကျန်တဲ့ရှင်းပြတာတွေအများကြီးတယ်မှာအလင်္ကာလေးစီကတာအချင်းချင်းလေးဟောင်းမှုပေါ်လာ ရှုမှတ်တာတိတာပြောနိုင်စီပိန်မှုပေါ်လာရှုမှတ်တာတိတာပြောနိုင်စီ ဝင်လေပေါ်လာရှုမှတ်တာသိတာပြောနေစီထွက်လေပေါ်လာရှုမှတ်တာသိတာပြောနေစီပူရာပေါ်လာရှုမှတ်တာသိတာပြောနေစီကိုရှုတဲ့ရှုွက်ကိုဘာပေါ်တယ်လဲအရင်ကြည့်အာယုံပေါ်ခိုက်တယ်ဟုတ်တယ်မ အာယုံပေါ်ခိုက်ကိုတော့ရှုရတာကိုဆိုအာယုံမပေါ်တဲ့အာယုံတော့ရှုလို့မရဘူးပစ္စုပန်အာယုံကိုရှုရမှာဆိုတော့ဖြစ်စေဖြစ်ခိုက်ကလေးကိုဖြစ်ခိုက်ယုံနာနေကိုပဲရှုရမှာပါနော်ဖြစ်ခိုက်ယုံနာကိုဘယ်မှာယုံကြတော့ဆိုတော့ကိုယ်တန်တန်ကြည်လိုက်လို့ဖြစ်ခိုက်ယုံနာကဘယ်ကပေါ်တယ်ပေါ်တဲ့နေရာရှုရမှာ နော်အဲ့တော့ရှုတဲ့အခါမှာမနေ့တုန်းကပြောသလိုပဲလူအဖြစ်လက်ခံပြီးတော့ရှုမလားပေါ်စေခန္ဓာရှုတာနော်လူဆိုရင်ပေါ်စေမဟုတ်ဘူးလေလူဆိုရင်တော့တုတ်ကြီးထိုင်နေဆိုတာခါရင်မင်းဟိုဝိကရိယပညာခန္ဓာကြီးဖြစ်တယ်အဲ့ဒီခန္ဓာကိုသွားယူရင်တော့ဒါကပညာရုပ်ကိုရှုတာဖြစ်တယ် အခုဘုန်းကြီးတို့ယူရမှာပေါ်စေခန္ဓာနော်မခန္ဓာရှိတော့မှာတော့နော်ထီစေခန္ဓာတိုးစေခန္ဓာဖောင်းစေခန္ဓာပင်စေခန္ဓာရွေ့စေခန္ဓာပူစေခန္ဓာအေးစေခန္ဓာလက်စေခန္ဓာအောင်စေခန္ဓာပေါ့ဖြစ်ခိုက်ရှုရဖြစ်ရမယ်ဖြစ်စေ ခန္ဓာလေးတွေကိုရှုမှတ်မှာပေါင်းမှုပေါ်လာရှုမှတ်တာတိတာပြောနိုင်စီကဲဥပါရှုလဲလို့ဘယ်ဟာပေါ်လဲကိုခန္ဓာမှာเนาะဖြစ်စေခန္ဓာဘာရှိလဲဘာပေါ်လဲမဖြစ်တဲ့ဟာကိုသွားကြည့်သလားဖြစ်တဲ့ဟာကိုဘေးဖယ်ထားသလား ဖြစ်တယ်ဆိုတဲ့လေးကပြစ်တယ်ဆိုတာပါဠိကနော်အဲ့ဒါအမြဲတမ်းသိရမယ်ဒါကြောင့်ဖြစ်စေခန္ဓာရှိပါဖြစ်စေဆိုတဲ့ကစက္ကမလဖြစ်နေတဲ့ဖြစ်စေခန္ဓာကိုရှိပါမယ်တတိယအဖြစ်ပေါ်စေခန္ဓာရှုမှတ်တာတိတာပြောနိုင်ရှိဟုတ်လားပင်နိုင်ကမ္မထံကိုအဓိကပြောထားတဲ့ဘောင်းမှုပင်မှုကိုပင်နိုင် ဝင်လေထွက်လေကိုပင်နိုင်ယူထားတဲ့ပုဂ္ဂိုလ်ကပင်နိုင်ပြောပေါ့နော်။ဩဇေခန္ဓာရှုမှတ်တာတိတာပြောနိုင်စေဘလောက်သိလဲ။ရှုမှတ်တယ်ဆိုတာသိအောင်လုပ်ထားတယ်။ဟုတ်လားရှုမှတ်တယ်ဆိုတာသိအောင်လုပ်တာဆိုဘလောက်သိလဲဘာတွေသိတယ်လဲလို့တရားလျှောက်တဲ့လူကပြောနိုင်ဖို့ လှုပ်လားမလှုပ်လားပေါ်တာရှုတာသိမြင်တာသုံးဖြာအရေးကြီးပြီပေါ်တာရှုတာသိမြင်တာရာရှာပက်ကမှာလေဖြစ်စေခန္ဓာကပါလေဘလို့ရှုတာလေဘလို့သိတာလေဆိုပြောနိုင်တာနော် ပေါ်တာရှုတာသိမြင်တာသုံးဖြာအရေးကြီးပြီ။ဘာပေါ်လဲဆိုတာလည်းအရေးကြီးပဲ။အဲ့ဒီပေါ်တာကိုရှုနိုင်မရှုနိုင်ဆိုတာလည်းအရေးကြီးပဲ။ရှုပြီးဘာတွေသိသွားသလဲဆိုတာလည်းအရေးကြီးပါလေ။တရားရှုတဲ့ပုဂ္ဂိုလ်ဒါတွေသိရပါလေ။ဟုတ်ပါလား။ဒါတရားရှောက်ပုံရှောက်နည်းပေါ့။လမ်းခင်းစကားဆိုဆရာ အချက်သုံးဖြာထင်ရှားစွာတေချာစိတ်မှုပြောနိုင်စေအဲ့ဒါအဲ့ဒီအချက်သုံးချက်ကိုစစ်စစ်ငန်းငန်းတေတေချာချာပြောပါရံဝါဝါမလုပ်နဲ့ရံဝါဝါလုပ်လို့မရဘူးတရားရှိတဲ့ပုဂ္ဂိုလ်ကနော်ပေါ်တာရှုတာသိမြင်တာဘာပေါ်တယ်ပုံမှုပေါ်တာလားပေါ်တယ် ပေါ်ရင်ပေါ်တာကိုရှုနိုင်သလားရှုနိုင်တယ်ရှုတယ်ဆိုရင်ဘာသိတယ်လို့သိတာလေးလည်းရှိမယ်ပူတာလို့သိတာလားငါလို့သိတာလားနော်ပူတာရဲ့အခဲကြီးလို့သိတာလားပုံသဏ္ဍာန်သိတာလားပူတာကိုပူတဲ့သဘောလေးမြသိတာလားဘယ်လိုသိတယ်လို့ပေါ်တာရှုတာ သိမြင်တာသုံးဖြာရေးကြည့်ပြီးအချက်သုံးဖြာထင်ရှားစွာတေချာစိတ်မှုပြောနိုင်စေတေတေချာချာပြောနိုင်ရမယ်ယောဂီကလေကိုရှုတာကိုသူများရှုတာမဟုတ်ပဲကိုကိုယ်တိုင်ရှုထားတဲ့အတွက်ကိုကိုယ်တိုင်မလုပ်နိုင်ရတော့ပြောနိုင်ဖို့လိုလားမလိုဘူးလားနော်အာယုံပေါ်ခိုက်စိတ်အားဆိုင်ကပ်လိုက်မလိုက်ပြော အာယုံလေးပေါ်လာပြီစိတ်အားလည်းစိုက်ထားပြီအာယုံနောက်ကိုစိတ်ကလေးကကပ်ပြီးတော့လိုက်သွားလားမလိုက်နိုင်လားမလိုက်နိုင်လားရှုမှတ်နိုင်မနိုင်ပြောပါအာယုံပေါ်ခိုင်းစိတ်အားဆိုင်ကပ်လိုက်မလိုက်ပြောလိုက်နိုင်လားမလိုက်နိုင်ဘူးလားနော် စိတ်ဆက်မြဲခံထိမိပိုင်မှတ်နိုင်မနိုင်ပြောစိတ်စိတ်ဆက်ဆက်မှတ်နိုင်သလားထိထိမိမိမှတ်နိုင်သလားခိုင်ခိုင်မြဲမြဲမှတ်နိုင်သလားမမှတ်နိုင်ဘူးလားဆိုတာသိချပြောပါတဲ့စိတ်ဆက်မြဲခံထိမိပိုင်မှတ်နိုင်မနိုင်ပြောဟုတ်လားဘယ်လိုရှောက်လဲဆိုတာနော် အဲ့လိုပြောထားတာမနိုင်ပါကတိသမျှလုံးဝမှန်အောင်ပြောမနိုင်ပါကတိသမျှလုံးဝမှန်အောင်ပြောမမနိုင်ကဖြစ်သမျှမရတိတုံပြောမနိုင်ပါကတိသမျှလုံးဝမှန်အောင် ပြောရမယ်တဲ့အမှန်နိုင်ပြီဆိုရင်ပြောနိုင်တာနဲ့တစ်ထပ်ထည့်ကြပါပြီလေတပည့်တော်ရှိမနိုင်ပါလေဘုရားဆိုကြတဲ့ကွာတိတာလည်းပါသွားတော့မနိုင်ပါကတိတဲ့မြတ်လုံးဝမအောင်ပြောတဲ့မမနိုင်ဘူးလားရပါလေမမနိုင်ကဖြစ်တဲ့မြတ်မရတိကိုပြောမမနိုင်ဘူးဆိုရင်လည်းဖြစ်တဲ့မြတ်ကိုရှုမှတ်ပုံ ရှုမှတ်နည်းနဲ့တူပါရှုမှတ်ရတဲ့အခါမှာတိတာလေးတော့ပြောတဲ့အဲတိတလောက်ပြောပေါ့မမှတ်နိုင်လေတိတလောက်တော့ပြောနော်ဆရာကြီးမိန့်ထားတာတရားလျှောက်တဲ့ပုဂ္ဂိုလ်ကြီးမလျှောက်တတ်မှာဆိုလို့ဟောင်းမှုပေါ်လာရှုမှတ်တာတိတာပြောနိုင်စေပိမှုပေါ်လာရှုမှတ်တာတိတာပြောနိုင်စေဒါဝဲ တပန်ထပ်ပြီးတော့ပေါ်စေခန္ဓာရှုမှတ်တာတိတာပြောနိုင်စီဟုတ်လားပေါ်စေခန္ဓာရှုမှတ်တာတိတာပြောနိုင်စီဖြစ်စေခန္ဓာရှုမှတ်တာတိတာပြောနိုင်စီပြည့်စေခန္ဓာရှုမှတ်တာတိတာပြောနိုင်စီတကထပ်တူပြီးတော့ ရှောက်မယ်ဆိုရင်ပေါ့လေနော်ပေါ်ရာဒါရေးကြည့်ပဲဒီတရားမှာပေါ်ရာရှုတာသိမြင်တာသုံးဖြာရေးကြည့်ပဲပေါ်ရာရှုတာသိမြင်တာသုံးဖြာရေးကြည့်ပဲဘာပေါ်သလဲဖြစ်စေခန္ဓာဘာပေါ်သလဲပေါ်တဲ့ဟာကိုရှုကလားရှုတယ်ပေါ်တာရှုတာ ရှုတယ်ဆိုရင်ဘာသိတယ်လဲသုံးစင်းကိုပြောနိုင်ဘူးလို့လားမလို့ဘူးလားပေါ်တာရှုတာသိမြင်တာသုံးဖြာအရေးကြီးပြီအချက်သုံးဖြာထင်ရှားစွာသေချာစိတ်မှုပြောနိုင်စေအဲ့ဒီအချက်သုံးခုပေါ်လာပြီဆိုရင်ထင်ရှားပေါ်လာပြီဆိုရင်စစ်စစ်ငတ်ငတ်စစ်စစ်ငတ်ငတ်တည်တည်ချာချာပြောနိုင်ရမယ်ရောင်ဝါးဝါးမလို့ ဒါဝါဝါလုပ်လို့မရဘူးတဲ့ပေါ်တာဘာလဲတော့ရှုတာသိမြင်တာသုံးဖြာရေးကြည့်ရှုကြည့်တဲ့ရုပ်စာပေါ်တာရှုတာသိမြင်တာသုံးဖြာရေးကြည့်အသက်အချက်သုံးဖြာသင်ရှားစွာသေချာစိတ်မှုပြောနိုင်စေ အချက်သုံးဖြာသင်္ရှားစွာပြောနိုင်စေတဲ့ပြောနိုင်ရမယ်နော်အရေးကြီးလားမဖြစ်ဘူးလားအဲ့ချက်ကလေးအာယုံပေါ်ခိုင်းစိတ်အားဆိုင်ကတ်လိုက်မလိုက်ပြောမိမိကကတ်လိုက်နိုင်သလားအာယုံပေါ်တာပေါ်တာကနေ ပေါ်ပြီးတော့မှပြီးသွားတဲ့အချိန်ထိမိမိစိတ်ကကပ်ပြီးတော့လိုက်သွားနိုင်သလားမလိုက်နိုင်ဘူးလားလို့ကပ်လိုက်မလိုက်ပြောပါတဲ့နော်စိတ်ဆံမြဲခိုင်ထိမိပိုင်မှတ်နိုင်မနိုင်ပြောရှုမှတ်တဲ့ကံရှုမှတ်နိုင်ရလားထိထိမိမိရှုမှတ်နိုင်သလားခိုင်ခိုင်မြဲမြဲရှုမှတ်နိုင်သလားစိတ်စိတ်ဆက်ဆက်ရှုမှတ်နိုင်သလားမမှတ်နိုင်ဘူးလား ပြောပါတဲ့အဲ့ဒီလိုရှောက်ရမယ်စိစံရေခိုင်ထိမိပိုင်မနိုင်မနိုင်ပြောဆိုစိစံရေခိုင်ထိမိပိုင်မနိုင်မနိုင်ပြောကဲသုံးကောက်ဆိုစိစံရေခိုင်ထိမိပိုင်မနိုင်မနိုင်ပြောစိစံရေခိုင်ထိမိပိုင်မနိုင်မနိုင် စေစပ်မြဲခိုင်ထိမိပိုင်မနိုင်မနိုင်ပြောမနိုင်ပါကတိသမြမနိုင်ပါကတိသမြလုံးဝမအောင်ပြောလုံးဝမအောင်ပြောဆိုမနိုင်ပါကတိသမြလုံးဝမအောင်ပြောမနိုင်ပါကတိသမြလုံးဝမအောင်ပြောမနိုင်ပါကတိသမြလုံးဝမအောင်ပြောမနိုင်ကဖြစ်သမြ မှန်တာကဖြစ်ရမယတိဘုံပြောမယတိဘုံပြောမမန္တန်ကဖြစ်သည်မယတိဘုံပြောဖြစ်သည်မမန္တန်ကဖြစ်သည်မယတိဘုံပြောမမန္တန်ကဖြစ်သည်မယတိဘုံပြောမမနိုင်ဘူးဆိုတာလည်းရှိတာဟုတ်နော်အကုန်လုံးရှုမှတ်နိုင်တယ်လို့ဒီလိုပြောလို့မရဘူးလေမရှုမှတ်နိုင်ဘူးဆိုတာလည်းရှိတယ် မရှိမှနိုင်လည်းစိတ်အားငယ်စရာမလိုပါဘူးတဲ့ဖြစ်သမျှကိုကုံစင်အောင်ပြောပါဘောပေါက်ပြီလားဒါဆိုတရားလျှောက်တတ်ပြီနော်ဘယ်လိုရှောက်ရမလဲဆိုတာအရေးကြီးပါတယ်ဒါကြောင့်အမြဲတမ်းပြောနေတယ်ကိုရှုတဲ့ရှုွက်အပေါ်မှာကိုဘယ်လိုနားလည်သလဲဘယ်လိုသဘောပေါက်သလဲဘာရှုသလဲဆိုတာအရင်ပြောဖို့လို တပည့်တော်ငွေငွေထွက်လေရှုလေရှုနိုင်နိုင်အရင်ပြောလေဝင်လေကိုရှုနိုင်တယ်ဖေရဓမ္မမို့ရင်မရှုနိုင်ဘူးဖေရရှုနိုင်တယ်ဆိုရင်ဟာပေါ်လာရှုတာသိမြင်တာလို့ဆိုရယ်ရှုနိုင်တယ်ဆိုရယ်ဘာတွေသိတယ်လို့ဝင်လေကိုရှုတယ်ရှုနိုင်မနိုင်ရှုနိုင်တ နာရင်တိတာကနောက်ကတွဲပြီးပါလာတယ်အဲ့ဒီတိပုံလေးကိုပြောရမယ်ဘယ်လိုတိတယ်တော့ဒါတွေကိုတိတာတော့ဒါလေးပြောရမယ်နော်စိတ်ဆက်မြဲခိုင်ထိမိပိုင်မှတ်နိုင်မနိုင်ပြောအဲ့တော့စိတ်စိတ်ဆက်ဆက်ကိုတပည့်တော်မှတ်နိုင်သလားထိထိမိမိမှတ်နိုင်တာလားခိုင်ခိုင်မြဲမြဲမှတ်နိုင်တာလားဒါမှမဟုတ်ရင်အပေါ်ယံလေးတော့ပဲ မှတ်နိုင်ပါလေဗျာစစ်စစ်ဆက်ဆက်တော့မမှတ်နိုင်ပါဘူးရှုမှတ်တာတော့မှတ်နေတာပဲဘယ်ပုံမှာရှုနေတော့ဆိုတော့ဝင်လေကိုရှုရဝင်လေရဲ့အကြောင်းကိုပြည့်ပြည့်စုံစုံပြောနိုင်ဖို့လိုလားလို့ဝင်လေထွက်လေရှုပါလေဗျာဆိုပြီးတော့ဘုနာလာခြင်းကတော့ပြောနေအဲ့ဒါပြောရမယ့်ဟာကိုကြိုသွားတော့နာလာကဖြစ်စေခန္ဓာပါဗျာဖြစ်စေခန္ဓာကိုရှုပါလေ အစဖြစ်ကြရရှုတာရှုနိုင်ပါလေဖျက်ဆုံးတတ်တဲ့အထိရှုနိုင်ပါလေဖျက်ရှုတဲ့အခါဘာတွေတွေ့ပါလေဖျက်ဘလို့သိပါလေဖျက်ဘလို့နားလည်ပါလေဘလို့သဘောပေါက်ပါလေဖျက်နော်အဲ့ဒါဆိုရင်ကောင်းတာမကောင်းဘူးကောင်းပါဘူးအဲ့ဒါကိုတပည့်တော်ထိထိမိမိရှုနိုင်တယ်ဖျက်ဓမ္မမို့စိတ်စိတ်ငန်းငါရှုနိုင်တယ်ခိုင်ခိုင်မြဲမြဲရှုနိုင်ပါလေဖျက်မရှုနိုင်ဘူးဖျက်ဒီလိုဖြစ်ရပါလေ တစ်ခုဟာကဘေဟာကိုနားထောင်ရမှာမသိဘူးဖြစ်တယ်ပေါ့နော်အဲ့လိုမျိုးဖြစ်တယ်လေယောဂီအများစုကဒါကအခုဒီမှာထိုင်နေတဲ့ယောဂီတွေမှမဟုတ်ဘူးဘယ်ယောဂီဖြစ်ဖြစ်တရားစခန်းဖွင့်လိုက်တိုင်းတည်တည်ချာချာတရားမလျှောက်ကြတာကိုတွေ့ရကိုပါရှိနေမှလည်းမသိဘာလျှောက်နေမှလည်းကိုကိုကိုလည်းမသိဆိုတော့အထင်နေရှောက်ပြောနေတာအထင်နေရှောက်မပြောဘဲနဲ့ ခုနလိုစီကံစနစ်တကျပိုင်ပိုင်နိုင်နိုင်ပြောနိုင်တရားထုတ်တတ်တာပေါ့နော်ဟုတ်တယ်မလားကိုပါရှိတယ်ပေါ်စေခန္ဓာကဘာဘာပေါ်တာရှိတယ်ကလိုက်နိုင်လားမလိုက်နိုင်ဘူးလားရှုနိုင်လားမရှုနိုင်ဘူးလားရှုနိုင်တည်တယ်ရှုနိုင်တဲ့အချိန်မှာစိတ်စိတ်ဆက်ဆက်ရှုနိုင်တာလားစိတ်ဆမြဲခံထိမိပိုင် ထိထိမိမိပိုင်ပိုင်နိုင်နိုင်ရှုနိုင်တာလားမရှုနိုင်ဘူးလားအဲကိုသိတယ်လေထိထိမိမိရှုနိုင်တယ်ပိုင်ပိုင်နိုင်နိုင်ရှုနိုင်တယ်ဆိုတိတာကဉာဏ်ဖြစ်လာပြီဆိုတော့အသိဉာဏ်ကဘာတွေသိလိုက်တယ်လို့အသိဉာဏ်ထဲမှာဘာတွေများမိမိလက်ခံလာနိုင်တယ်ဘာတွေသဘောပေါက်သွားတယ်လို့ဘာတွေရတယ်လို့ပြောနိုင်ဘူးလို့လားမလို့လားမလို့ပါဘူးเนาะပြောနိုင်ရမယ်တဲ့ကဲဒီနေ့မြင်ကြအောင် တော်ခင်စေဟုတ်တယ်မလားနော်ဘာဘာတော်လေးတာမထင်ခင်စေမရေးချာဘာအဆင်ပြေလားပြေပါတယ်ဗျာอืมဒီနေ့ဒီတော့ဖန်လေးဝင်ကြီးမှတ်ပါတယ် မှတ်တဲ့အချိန်မှာပြီးတော့အလုံးကောင်းနေတဲ့အချိန်မှာဂျေဆုဖြစ်တာဗျာဂျေဆုဖြစ်တာတော့တပီတော့ပေါင်းကျိုးသွားတယ်ဟာပေါင်းကျိုးသွားတော့တပီတော့အဲနေစာနေစာအမြဲကြီးနေဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဆိုပြီးတော့ပြီးတော့မှတ်လိုက်တာဟုတ်ပြီမှတ်ပြီးတော့နောက်ဖက်လေးဝင်ပြန်ပြီးတော့မှတ်ပါတယ်ဗျာอืมမှတ်ပြီးတော့ နောက်နောက်ကြာတော့တခုတော့တတိယကလည်းပေါင်ကျိုးတာဟုတ်လားမဟုတ်လားဆိုပြီးတော့လောက်ကြည့်ဦးမယ်ဆိုပြီးတော့လောက်ကြည့်ပါအော်လောက်တယ်လောက်တယ်ဆိုတော့လောက်ကြည့်ပါအဲပြီးတော့ဒါလည်းပေါင်ကျိုးကတော့ဘယ်လိုဖြစ်သွားလန့်သွားလဲဖြစ်ပြတော့ရှိလိုက်ပါဖြစ်ဖြစ်တော့ရှိလိုက်တယ်ဒီစားအမြဲမရှိအမြဲမရှိ ဖြစ်ပြဖြစ်ပြဖြစ်ပြဖြစ်ပြဆိုပြီးအများဆုံးပြီးတော့မှတ်လိုက်ပါပေါင်ကျိုးတာမမှတ်တော့ဘူးပေါ့ပေါင်ကျိုးတယ်မှတ်တယ်ဗျာကျိုးတယ်ကျိုးတယ်ကျိုးတယ်ဆိုတော့ဖြစ်ပြဖြစ်ပြအများကျိုးသွားတယ်လို့ပေါင်ကကျိုးတာလားပေါင်ဆိုတာရှိသလားပေါင်ဆိုတာရှိလားမရှိပါဘူးမရှိရင်ကျိုးတယ်ဆိုတာလည်းမရှိ ပေါင်ကျိုးတယ်လို့မြင်တာကဘာလို့မြင်တာလဲပညာကိုမြင်တာဟုတ်တယ်ပါလားဆိုမမြင်ရဘူးလို့ဆိုလို့တော့တချို့ကပညာမြင်မမှန်ဘူးလို့ဒီလိုထင်တာပေါ့ပညာကလည်းမြင်တတ်သေးတာပါပညာစင်နဲ့ဉာဏ်ကိုရောက်မှဆင်ပါပေါ့နော်ပညာမစင်သေးတဲ့ဉာဏ်မှကအမျိုးမျိုးပုံပုံတွေ့နိုင်သေးတာပဲ တွေးနိုင်ရင်ရှုမှတ်ဖို့ဒါအရေးကြီးတယ်ဘာမှတုံ့လို့ဆရာမရှိပါဘူးเนาะစိတ်ကမတုံ့မလို့ဥတရားမပြတ်ပဲမှတ်နိုင်ဖို့အရေးကြီးတာပညာနဲ့နေတဲ့အခါကျတော့ပညာရုပ်ကြီးပြတ်သွားကြပ်သွားတာဒါခါလေဘုန်းကြီးတို့တရားမှတ်နေတယ်ကိုရှိမှကိုကိုအလောင်းကောင်ကြီးတို့ဘာလို့ပေါ်လာအာကြောက်စရာကြီးအဲ့ဒီလိုတကယ်ချင်းတရားဆိုရင် သူကဘယ်လိုလဲမသိဘူးသူကတရားထိုင်တိုင်းအဲ့ဒီလိုသူ့ကိုခုတ်လိုက်ထက်လိုက်အဲ့ဒါလေဆိုတာတွေ့တာတွေ့တဲ့အခါဘုန်းကြီးကပြောတယ်မင်းမင်းခန္ဓာကြီးကမင်းရှုနေတာဝိပဿနာဆိုတော့လူဆိုတာရှိလားလို့သူပြန်ရှိဘူးဒါဆိုတာရှိလားရှိဘူး ဒီဥစ္စာတွေဆိုရင်ဒါဖြစ်ရင်ဒီဟာတွေကြီးပဲမြင်နေတယ်ဆိုရင်မင်းကဒါတွေကြီးပဲဆွဲနေလို့ဖြစ်မှာပေါ့လို့မရှိတာကိုဆွဲပါလေသူအဲ့လိုပြောလိုက်တဲ့ခါသားမှာနောက်ခါသားမှာသူတွေ့တော့ပရမမြင်အောင်ဖြည်းဖြည်းဖြည်းဖြည်းမြင်လို့မတွေ့တာမဟုတ်ဘူးနော်သူကပရမမြင်လို့မတွေ့တာမဟုတ်ဘူးစင်ကြင်ဉာဏ်ဝင်သွားလို့မတွေ့တာနော် တော့အဲ့လိုတွေမတွေ့ဘူးဆိုတာပရမတ်မြင်လို့ပြည့်ညက်စင်သွားတဲ့အဆင့်ကတစ်မျိုးဒါကြောင့်စင်ဉဏ်လေးနဲ့သူကဟိုကြော်လွားလိုက်တဲ့သဘောအော်လူဆိုတာမရှိဘူးဒါလည်းမရှိပြည့်ညက်တွေဖြစ်နေပါလားမနေ့ကပြောသလိုလေဘုန်းကြီးမနေ့ကပြောတယ်မလားရှင်ရှင်နဲ့ပြည့်ညက်လည်းဖြစ်သွားတတ်တယ်လို့ အရေးမကြီးဘူးကိုရှုတဲ့ရှုဘက်ကပညာဖြစ်နေမှန်သိဖို့သာအရေးကြီးတယ်နော်ပညာဖြစ်နေပြီးတယ်ငါပရမတ်လောက်ရမယ်ဒီလောက်လေးတော့သိသွားရင်ရပါပြီကိုရှုရရှိရရှုမောင်အောင်ယူပါလားရှိဘူးလားအော်ဟုတ်ဟုတ်ဘဝတော်တော် ညညညဝင်တရားမထိုင်နေတဲ့ဒီမှာဖြစ်ဒီတရားမထိုင်နေတဲ့ဒိတ်ထောက်ပြလွတ်ပြထိုင်ခုထိုင်နေတယ်ဖြစ်တယ်တရားထိုင်မှာမဟုတ်အမြဲရှိနေတာဒီဘက်ရောအင်းအင်းအင်းနိုင်ငံမှာထားပြဆိုဒီဘက်ရော ရှုခါစားမှာဝင်နေထွက်နေခဏလေးပဲရှိနေတယ်ဝင်နေထွက်နေရှိတဲ့အခါမှာနှာခေါင်းရှိတယ်ရေဘက်ကရှိတယ်နှာခေါင်းရှိမောတယ်ရင်းရရှိတယ်ရင်းရရှိတော့တီတီတီတီတီတီပြည့်ဝင်နေထွက်လေတီတီတီတီတီတီပြည့်ပြီးတော့ဒီမှာရင်းမှာဆူဆိုင်တယ်တိတ်တိတ်ကအမြဲရှိတယ်အဲ့ဒါတိတ်လိုက်ပြင်းလိုက်လှုပ်လိုက်ပြင်းလိုက်လှုပ်လိုက်ပြင်းလိုက်ဒီနေ့ရမြင်ရပြဒီနေ့အပြင်တိတ်ရှိမှာ ဒီဘက်မြည်တယ်တစ်ချက်မှာမိုက်ကနေဖြစ်သွားတယ်အဲတစ်ချိန်လုံးမှာဒီနေ့ဒီဘက်တော့၃နာရီကျော်၄နာရီလောက်ထိုင်နေပြီလားအချိန်ကခဏလေးလိုပဲဖြစ်နာရာကျင်လာတဲ့တိမ်ရှိတယ်ဒီတော့ဖြစ်ဖြစ်ထင်ရှားစမ်းမြည်ကောင်းပါဗျာဖြစ်ဖြစ်မြင်ပြီဆိုရင်တော့အဲ့ဒီကနေအထက်ကိုတက်စရာဉာဏ်တွေရှိပြီးတာပေါ့နော်အဲ့တော့ဖြစ်ဖြစ်မြင်တဲ့ပုဂ္ဂိုလ်ကတဲ့တရမဏန်ဒီဆရာတော် မြဲမိတ်တာရှိတယ်လေဖြစ်ပြမြင်တယ်ဆိုဥရိယပညာဉာဏ်လို့ခေါ်တာဖြစ်ပြမြင်တဲ့အထဲမှာဖြစ်ပြကိုစင်စင်ကြင်ကြင်မြင်ရဲ့လားရှင်းရှင်းလင်းလင်းမြင်ရဲ့လားပြက်ပြက်သားသားမြင်ရဲ့လားပညာတည်ရောနေသေးသလားဆိုတာတော့ကိုယ့်ကိုစစ်ရနော်လေးလေးပဲလေးလောက်တာ အဲ့လားလေးတွေစစ်ပြီးပြီဆိုရင်ကိုယ်ကဖြစ်ပြမြင်တာတန့်ရှင်းသွားပြီစင်ကြယ်သွားပြီဖြစ်ပြမြင်တဲ့အခါမှာမိမိစိတ်တွေကဘယ်လိုတွေပြောင်းသွားလဲဘယ်လိုတွေအမူအရာတွေဖြစ်လာလဲဆိုတာတော့မနှက်ဖြန်ကြတော့ပြောပြမယ်ပြောစရာတွေအများကြီးရှိတယ်ဓမ္မမကြီးပြောသလိုပဲပြောစရာတွေမကုန်နိုင်ပြောစရာတွေကတပုံကြီးရှိတယ်ဆိုတာ နော်အဲ့တော့ဖြစ်ပြမြင်ပြီးလို့ရှိရင်ဥရိယဘယညာပြီးဘယညာလာမှာဆိုတော့ပုံပြက်တဲ့ဖက်ကိုစိတ်ကိုညှို့ပေးပါသမ္မာလာသိဆရာတော်ကပုံပြက်တဲ့ဖက်ကိုစိတ်ကိုညှို့ပေးရမယ်ဖြစ်ပြဲဆိုတော့အဖြစ်တဲ့အပြက်ကိုဇောင်းပေးပြီးရှိပါလို့ဆိုတယ်နော် အဲ့လိုဇောင်းပေးပြီးရှိရင်နောက်ထပ်ဉာဏ်တဉာဏ်တက်သွားမှာပေါ့ဖြစ်ဖြစ်ဒီဒီပဲဆိုဉာဏ်မတက်သေးဘူးဖြစ်ဖြစ်အားရှိမှလည်းဖြစ်ဖြစ်မြင်တဲ့ဉာဏ်ကအားရှိထက်သန်လာပြီပြည့်စုံလာပြီဆိုရင်ပင်ကဉာဏ်အပြည့်ရှိတဲ့တဲ့မြင်တဲ့ဉာဏ်ကိုရောက်သွားမှာဒါကြောင့်မို့မရောက်သေးဘူးဆိုရင်လည်းသူ့ကိုကုန်ပြတ်တဲ့ဖက်ကိုစိတ်ကို ညွတ်ပေးရမယ်ဆရာကြီးမိတ်တာဆိုလိုတဲ့ဘက်ကဦးလဲနေရမှာပေါ့နော်ဖြစ်တယ်ပြက်တယ်ဆိုတဲ့ခုနေနေတဲ့မှာပြက်တာကိုတေချာဂယုစိုက်ရှုမှတ်ပါလို့ပြောတာပါပဲပြက်တာလေးကိုတေချာအာယုစိုက်ပေးပါတေချာဂယုစိုက်ပေးပါအဲ့ဒါတိုင်းတဖြည်းဖြည်းနဲ့ဖြစ်ပြက်ကနေပြီးတော့နောက်ဉာဏ်တစ်ဆင့်တက်သွားနိုင်ပါပြီဉာဏ်များတွင် နာရာဝယ်မှတ်နေရပါတယ်အရင်ကတော့ရှောင်ရှောင်ထွက်ပါတယ်ဘုရားဆရာတော်မရှောင်အောင်ဆိုပြီးအဲ့ဒါရအောင်မှတ်နေပါတယ်ဟုတ်လားမရှောင်အောင်လေသူနဲ့တိတ်တိုက်တော့မိတ်ဆွေပဲပါဘာလဲမလဲမိတ်ဆွေလာရင်ဘူးလားမိတ်ဆွေပါနားလေဆိုရင်ဘယ်လိုဘယ်လိုပြောမလဲ ဝေခံနာခဲ့ပါသတ္တမနာရံဒီတင်ဒီနာကိုအကျိုးပြုမဲ့ပုဂ္ဂိုလ်ဖြစ်တယ်အကျိုးပြုမဲ့အရာဖြစ်တယ်လို့ကပါနာရာကကိုယ်ဒုက္ခပေးမှလားအကျိုးပြုပါလားအကျိုးပြုအကျိုးပြုတယ်ညာဟုတ်တယ်မလားကဲပြမိုင်းနာလာပြီဆိုစိတ်ကအပြင်ထွက်ဆိုရင်ထွက်ပါဘူး အဲ့ဒီနာတဲ့နေရာမှာပဲစိတ်ကတည်နေတော့တာလေဘယ်မှမသွားတော့နာတဲ့နေရာနင်သွားပါဟဲ့ဒီနာမနေပါနဲ့ဟဲ့လို့မောင်းထုတ်လို့ကိုမရဘူးစိတ်ကလေးကအဲ့ဒီနားနဲ့ကပ်ပြီးတည်နေတော့တာတည်နေတဲ့အချိန်မှာကိုကမိတ်ဆွေပွဲလိုက်ရင်အကျိုးရှိသွားတာပေါ့နော်စိတ်ကလည်းငြိမ်သွားပြီလေမပြေးတော့ဘူးမပြန့်တော့ဒီနာပဲဒီနာလာပဲဒါကြီးပဲ ဒါကိုပဲကြည့်နေရတာဆိုတော့ကိုကသူကလာလိုက်တွန်းလွတ်လိုက်သူကလာလိုက်တွန်းလွတ်လိုက်ဆိုတော့ဘာလုံးနေတာလဲမောပြီးတော့ဘာမှမမြင်တော့အခုကကြတော့လာလေနာလာပြီဆိုကေလာခဲ့ပါကျူဆိုပါလေအဲ့ခံမယ်ဟုတ်တယ်မလားမိတ်ဆွေပွဲလေပွဲပြီးတော့မှသူကကိုယ့်ကိုအကျိုးပြုမယ်လို့အကျိုးပြုမယ်ပုံ နော်တခါလည်းစိတ်ကကြည်ပြီးတော့အေးပြီးတော့အဲ့ဒီမှာပျော်နေတယ်ဆိုတာအဲ့ဒါကဉာဏ်သူပဲဟုတ်တယ်မဟုတ်လားသူတော့ပေါ့ပြီးတော့အေးပြီးတော့ပျော်နေအဲ့ဒီကမထွက်တော့မထွက်အောင်သူကလှုပ်ထားတာရှည်လည်းမသွားတော့နဲ့ဒီနားလေးတွေနေဆိုတာတက်တော့အဲ့တော့တချို့ကလည်းအဲ့ဒီဟာမှအဲ့ဒီဟာတရားဆိုတာအဲ့လိုမှ အဲ့လိုဖြစ်သွားတာရန်သူနဲ့မိတ်ဆွေမကွဲတတ်ဘူးလေအဲ့ဒီနားနဲ့ရက်နေအောင်လုပ်တယ်ဆိုရင်မတက်အောင်လုပ်တယ်ရှေ့ဆက်မတက်အောင်လုပ်တယ်ဆိုရင်ရန်သူလားမိတ်ဆွေလားရန်သူပေါ့အဲ့ဒါလေးနဲ့ကျဉ်းနဲ့လေဟုတ်တယ်မလားကောင်းတိုင်းမိတ်ဆွေမဟုတ်ဘူးဒီလိုနာနာကျင်နာလည်းမိတ်ဆွေပွဲလိုက်ပါပွဲလိုက်သူ့စရာအကျိုးကျေးဇူးတွေအများကြီးထွက်လာတယ် အကျိုးကျေးဇူးသူ့သိပြီးတော့သူ့မိတ်ဆွေဖွဲ့စိတ်အေးအေးလေးထားပြီးကြိုးစားပါမကြိုးစားလို့လည်းသူကလာမှာပဲဟိုမကြိုးလဲလာမှာကြိုးလဲလာမှာဆိုတော့ကြိုးစားလိုက်တော့စိတ်သက်သာတာပေါ့တွန်းဖယ်နေသမျှတော့စိတ်ကမသက်သာဘူးကြိုးမလားတွန်းဖယ်မလားကြိုးပါမယ်သိကြတယ်နော်ပြောလိုက်ရမှာ မနေ့ပြန်ရတော့တဥတ္တမလီလာဟိုကကျုပ်လိုက်တယ်ဟမ်ကျုပ်မယ်လို့ပြောတယ်ခေါင်းကလည်းထိုးတယ်ခြေကလည်းကိုက်တယ်ကျောကလည်းအောက်နေလာကြရေဟိုမှာကျုပ်မရက်အဲ့ဒါမေးရတာလေတကယ်ကျုပ်မှာလားဟမ်ကျုပ်လိုက်ပါနော်ကျုပ်လိုက်ပါမိတ်ဆွေပွဲလိုက်ပါ အဲ့ဒါဆိုရင်အကျိုးကျေးဇူးထွက်လာတယ်စိတ်အေးသွားတာပေါ့စိတ်အေးသွားတာပေါ့နာလေဆိုတာဘယ်သူကနာသူနာလာလားကိုကနာလာလားနာတဲ့သဘောလားတဘာဝကနာနေတာလားသူလားနာလားပုဂ္ဂိုလ်လားတတ္တဝါလားဘယ်သူရောရှားကြည့်ပါဦးဘယ်သူလဲအဲ့ဒါဘယ်သူမှမဟုတ်ဘူးဟုတ်တယ်မလား တကြီးလေးပါးရဲ့ဖောက်ပြန်တဲ့သဘောနော်နားရဲဆိုတာပါလားတကြီးလေးပါးဖောက်ပြန်တာလေသူလည်းမဟုတ်နားလည်းမဟုတ်ယောက်ျားလည်းမဟုတ်မိန်းမလည်းမဟုတ်ပဲနဲ့အဲ့ဒီအရာကိုကိုကဆွဲယူနေတာနဲ့တူလားမတူဘူးသိမ့်ပိုက်တာနဲ့မတူဘူးလားအဲ့ဒီနာလာကိုငါလို့လုပ်လိုက်တယ်လေဆွဲယူလိုက်တာပဲ နာရသူ့ရဲ့ဓာတ်ကြီးလေးပဲသူ့သူဖောက်ပြန်တာဖောက်ပြန်မှုကိုပဲငါလို့ပြောလိုက်တော့ငါမနာလေခြင်းငါကြမှာဒါလေးကြီးတွေးနေတာပဲဆိုတကယ်ကြတော့ဘုရားနာရာကိုရှုတာမဟုတ်ဘူးငါကိုရှုတာလေဟုတ်တော့ပါလားနာရာရှုတာလားငါကိုရှုနေတာဟင်နာရာရှုတယ်ငါမပါဘူးငါမပါရင်သူမိတ်ဆွေမရှိဘူး ငါမပိုင်ရင်ဉာဏ်လိုလည်းမရှိမိတ်ဆွေလည်းမရှိဘူးကိုယ်နဲ့ဆိုင်မှုဆိုင်ဖြစ်တာမဆိုင်တဲ့အတွက်ကနေပြီးတော့ကြည်နိုင်ရပြီတစိမ့်ပြင်ပြင်ကြည်နိုင်ရပြီတရားသူကြီးလို့ပေါ့လေတရားသူကြီးထားတဲ့စိတ်ကဉာဏ်ဒီတရားခံကိုသိုးဒီကောင်းဒီသိုးလည်းသူစိတ်ကတရားသူကြီးဆိုတော့မတုံ့လို့ဘူးလေကောင်းလည်းမတုံ့လို့ဘူး လုပ်เสียရှိရလုပ်တယ်တရားရှုတဲ့ပုဂ္ဂိုလ်ကဘယ်စိတ်ထားမျိုးရှိပါမှာတရားသူကြီးကဲ့သို့စိတ်ထားရမယ်တရားသူကြီးကတရားဆုံးဖြတ်တဲ့အခါတရားခံကတရားလူကပြောပြောတရားခံကပြောပြောသိချာနားထောင်ရတယ်သူကလည်းတလုံးမလွတ်သွားလို့မရဘူးလေလွတ်သွားရင်သူဆုံးဖြတ်ချက်မှာပေါ့ပြီးရင်ခံစားချက်လည်းထည့်လို့မရဘူးလေအဲ့ဒီအမှုကိုသူကျူးလွန်တာမဟုတ်ဘူး သူကအဲ့ဒီအမှုကိုဆွဆွဲတာလည်းမဟုတ်တဲ့အတွက်ဆွဆွဲတဲ့ဘက်ကတရားခံဘက်ကလည်းသူကမနေဘူးတရားလိုဘက်ကလည်းသူကမနေဘူးအလေကလည်းနေပြီးတော့သူတို့ရဲ့ဖြစ်ကြောင်းပုံစံကိုပါလို့ပဲနားထောင်တရားလိုကပြောတာအကုန်လုံးနားထောင်ခေစိတ်တွင်ကြတရားခံကပြောတာကိုပဲအကုန်လုံးနားထောင်တယ်နားထောင်ပြီးတော့စိတ်အေးအေးထားပြီးတော့အမှန်အမှန်ကိုမြင်အောင်ကြည့် ဘယ်သူကျူးလွန်တာလဲတရားခံကအမှန်ကျူးလွန်တာလားတရားလိုကတက်တက်ဆွဆွဲတာလားနော်သူဆွဆွဲတဲ့အတိုင်းမဟုတ်ရဲ့လားပို့ပြီးတော့ပြောတာလားဆိုသူခေါင်းအေးအေးထားပြီးတော့သူပညာနဲ့မမှန်ကန်ကန်ဆုံးဖြတ်နိုင်တယ်တရားသူကြီးရလေဟုတ်တယ်မလားနော်တရားတဲ့သူကြီးကိုပြောတာနော်မတရားတဲ့သူကြီး ဟုတ်တယ်မလားတရားသူကြီးရလေအဲ့ဒီလိုမမှန်ကန်ကန်ခံစားမှုမပါသူကသူပညာနဲ့ဆုံးဖြတ်ရတာကိုပညာနဲ့ဆုံးဖြတ်ရတာဒီအမှုတော့နာသီဝဆိုတဲ့တရားလူတရားခံနာရှုမှတ်မှုဆိုတဲ့တရားလူအာနာသီဝမှာပြနေတဲ့တရားခံအဲ့ဒီတရားခံတရားလူတရားခံအမှုလေးဖြစ်တဲ့နေရာကကာမထံ ခေါင်းမှာဖြစ်နေတဲ့အမှုလေးဝင်လိုက်ထွက်လိုက်ဖြစ်နေတဲ့အမှုလေးကိုတတိဆိုတဲ့တရားသူကြီးကဆက်နေတာလीဟုတ်တယ်ပါနာနေခြင်းနဲ့ဆိုတဲ့အမှုဖြစ်နေတဲ့နေရာလေးကိုတရားသူကြီးကဘာတော့လို့စစ်နေတာဘယ်လိုဖြစ်တာတော့လို့စစ်နေတော့သူကဘာဖြစ်တော့ဘာမှခံစားမှုမပါဘူးပညာနဲ့သွားရတာကုသမိုင်းရပါနဲ့သွားရ ခံစားမှုနဲ့သွားနေသလားအဲငါမှဖြစ်နေခြင်းဆိုတော့တရားခံဘက်ကနေပြီးရှုနေတာလားတရားလိုဘက်ကနေပြီးရှုတာလားတရားသူကြီးဘက်ကနေပြီးကြည့်နေတာလားတရားလိုဘက်ကကြတော့ငါနိုင်မှဖြစ်မှာတရားခံကလည်းငါနိုင်မှဖြစ်မှာဩတရားသူကြီးကြတော့ငါနိုင်တာလေမနိုင်တာလေမပါဘူးလေအမှန်အတိုင်း ဟုတ်တယ်မလားကိုရှုနေတာပဲဘက်ကရှုနေတာတရားလိုဘက်ကလားတရားသူကြီးဖြစ်သွားတာကိုမစိုးပါဘူးတရားတက်ချင်းနဲ့ငင်တရားပဲဖြစ်မစိုးဘူးမစိုးတရားသူကြီးဖြစ်ရင်တပည့်တော်ဗျာငါလိုက်ခါသမလာနော်တရားသူကြီးဖြစ်အောင်လုပ်ဖို့များဟုတ်ပါလား ok é. Okay. ယ်လိုပဲဖြစ်ဖြစ်ပေါ်စေခန္ဓာရှိနေတာပေါ့နော်တက်တာလေးဆိုတာလေအာယုံကိုမိမိကသတ်မှတ်တာပဲမတက်တာလေးနားလေးဆိုကိုယ့်ရဲ့သတ်မှတ်ချက်ဖြစ်တယ်အာယုံကိုကဘာမှမသတ်မှတ်ပဲနဲ့ရှုနိုင်မကောင်းဘူးကနားလေးလို့လည်းမရှုနဲ့မနာဘူးလို့လည်းမသတ်မှတ်နဲ့ပရမတ်ကျတော့သတ်မှတ်လို့မရဘူး ဆိုအဲ့လိုတမ္ပမှုကြီးပါနေသေးတယ်ဆိုရင်တော့ပရမဉာဏ်ကိုကောင်းကောင်းမရောက်သေးလို့အဲ့လိုပေါ့နော်ဒီမှာကြီးကတော့တရားသူကြီးဖြစ်သွားတယ်ပေါ့နော်အဖြစ်သွားတယ်ဆိုတော့တရားသူကြီးတွေများနေမှလည်းကြောက်တယ်သူကလည်းတရားခံမပါလို့ဖြစ်မတတ်မှတ်ဖို့လိုပါအလုံးပေါ့ ကိုယ့်ရဲ့ရှုွက်ကိုမတမ်းမှန်နဲ့ဘာပဲညာပဲမတမ်းမှန်နဲ့ဘယ်ဟာပဲဖြစ်ဖြစ်ပေါ်စေခန္ဓာအာရုံတွေရှုရမယ်ရှုတာဟိုကောင်းနေမကောင်းဘူးအဲဒီလိုမျိုးကိုယ့်အကိုထင်ရတတ်မှတ်တာကထင်တော့ပြရမှာပေါ့နော်တခါတလေကျတော့ဉာဏ်စဉ်သဘာဝတွေကမကောင်းတော့ပဲပဲဉာဏ်စဉ်ကတက်နေတာရှိတယ် မကောင်းဘူးအတွေ့အကြုံတွေဆိုးနေတယ်အတွေ့အကြုံတွေဆိုးနေပေမဲ့သူကညာစင်တက်တဲ့လက္ခဏာတွေရှိတယ်။ဒါကြောင့်ကောင်းတာတွေဆိုးတာတွေကသွားပြီးတော့စိတ်မဝင်စားဘဲနဲ့ရှုမှတ်မှုကိုပဲစိတ်ဝင်စားတာကပို့ပြီးတော့ကောင်းတာမကောင်းဘူး။ဘာပေါ်ပေါ်ကောင်းတာပေါ်ရင်လည်းကောင်းတယ်လို့သတ်မှတ်မနေနဲ့ရှုမှတ်ဖို့ရှုမှတ်မှုကလက်ဥဖို့လို့ ဆိုးတယ်ဆိုရင်ဆိုးတယ်လို့မတတ်မှန်နဲ့ရှုမှတ်မှုကလက်ဥဖို့လိုတယ်။ကောင်းတာကိုလက်ဥရှုလိုက်တဲ့အတွက်လောဘမဖြစ်တော့မကောင်းတာကိုလက်ဥမှုရယူနိုင်တဲ့အတွက်စိတ်မသက်မသာဖြစ်တယ်ဆိုတဲ့ဒေါသမဖြစ်တော့လက်ဥမှုမယူဘဲနဲ့အာမကောင်းဘူးဆိုတာကဒေါသရဲ့နာမည်မကြိုက်ဘူးဆိုတဲ့ ကောင်းနေဆိုတာလောဘရဲ့နာမည်ကြိုက်တယ်ဆိုတဲ့သဘောဒါဖြစ်ရင်တရားရှုရင်းနဲ့ကိုယ်ကလောဘနဲ့ဒေါသကိုမွေးမြူတာနဲ့တူလားမတူကြိုက်တယ်မကြိုက်ဘူးကောင်းတယ်မကောင်းဘူးဆိုတာလောဘနဲ့ဒေါသကိုလက်သက်မွေးနေတာနဲ့တူပါလေဒါကြောင့်မလို့ကြိုက်ခြင်းမကြိုက်ခြင်းနဲ့မတမန်နဲ့ကောင်းတယ်မကောင်းတယ်လို့လည်း မတမ်းမနဲ့ကြိုက်တာလည်းရှုပါမကြိုက်တာလည်းရှုပါကောင်းတယ်ဆိုရင်လည်းရှုပါမကောင်းဘူးဆိုရင်လည်းမကောင်းတာကိုမကောင်းဘူးမကောင်းနည်းနဲ့တကွာတိအောင်ရှုမှပါသူတို့ဒီတရားခံအဆင့်မရှိသေးဘူးဟုတ်တယ်ပါကောင်းတာကလည်းတရားခံပဲဆိုးတာကလည်းတရားခံပဲနော်တရားခံပဲမျက်နှာလည်းလို့မရဘူး ဓမ္မကြီးကဝမ်းသာသွားတယ်ဆိုတော့မျက်နှာလိုက်တာပေါ့တရားလိုပဲလိုက်လာတရားကပဲလိုက်တာဟမ်မျက်နှာမလိုက်လို့မရဘူးတရားသိတာဟုတ်တယ်မလားအဲ့တော့မျက်နှာမလိုက်ပဲကောင်းသည်ဆိုးသည်ဘာမှမစင်စားပဲနဲ့ကောင်းတာကကောင်းတဲ့အကြောင်းသူဘယ်လိုပြောလဲပြောတာကနားထောင်မကောင်းရင်မကောင်းကြောင်းနဲ့တကွာပြောတာကိုနားထောင်သိအောင် မကောင်းရင်မကောင်းပုံမကောင်းနည်းတွေကိုသိအောင်ကြိုးစားကောင်းရင်ကောင်းပုံကောင်းနည်းကိုသိအောင်ကြိုးစားဒါဟာရှုမှတ်မှုဟာကောင်းတဲ့အပေါ်မှာလည်းရှုမှတ်နေရမယ်မကောင်းတဲ့အပေါ်မှာလည်းရှုမှတ်နေရမယ်နာလာကျင်နာတွေရော့သွားတက်တာသွားတိုင်းတရားတွေ့တာမဟုတ်ဘူးဟုတ်တယ်ပါအဲတွေ့တာတွေ့နာလာကျင်နာဒုက္ခဝေဒနာကြိုတိုင်းလည်းပဲ ကြော်တယ်ဆိုတိုင်းလည်းပဲတရားတွေ့တယ်လို့မဆိုဒုက္ခဝေဒနာကြော်တယ်ဆိုတာကတကယ်ဒုက္ခဝေဒနာကြော်တဲ့ဟာကဥဒယမဉာဏ်နဲ့ကြော်မှကြော်တာဒီတိုင်းမနာတော့ဘူးဆိုတာရှုမှတ်မှုမပါဘဲနဲ့သူကသူတက်တာသွားလို့အကြောင်းညင်ညွတ်လို့သက်သာသွားလို့မပေါ်လို့အဲ့တော့ဒုက္ခကြော်တယ်လို့မခေါ်ဘူးဒုက္ခကြော်တယ်ဆိုတာ နိုင်နိုင်နေနေရှုမှတ်နိုင်ပြီးတော့အဲ့ဒီဒုက္ခဝေဒနာပေါ်မှာတရားသူကြီးစိတ်အပြည့်အဝထားနိုင်မှာရင်ဒုက္ခကျုံလေခေါ်တယ်။ဘာမှမတုံ့လို့တော့ဘူးလေ။မတုံ့လို့တော့ဘူးဘာလာလာမတုံ့လို့တော့ဆိုတာကျုံလေခေါ်တာပေါ့နော်။စိတ်ကဘလောက်မှတ်နိုင်တယ်။တရားသူကြီးကိုစိတ်ထားလို့နဲ့ကိုရှုမှတ်နိုင်တာ။အဲ့လောက်ဒီတတိကအာကောင်းတာ။အဲ့လိုဉာဏ်ကအာကောင်းရင်ဉာဏ်မှကျုံလေ ဘာမှမလုပ်ဘဲနဲ့ကြုံလို့မရဘူးဟောပေါ့နော်တရားသူကြီးကဖြစ်ပြီလို့တော့ပြောလို့ရတာပေါ့ဒါပေမဲ့ဘယ်လိုက်တဲ့တရားသူကြီးဖြစ်နေသေးတယ်နော်ဘယ်မလိုက်တရားသူကြီးဖြစ်အောင်လုပ်ဖို့ဟုတ်ပါလားဗျာဥလာဝင် ပဲတော့ဝင်းနေထွက်နေရှိတဲ့အခါမှာတပဲတော့နားလေထားတဲ့အာမှန်လားမှန်လားသိချင်တယ်။အဲတော့ဝင်းနေရှိတဲ့ကံမှာအဲတိုးသွားတဲ့သဘောကိုတပဲတော့တတ်တယ်။ဝင်းနေဆုံးသွားတဲ့ကံမှာအဲတိုးသွားတဲ့သဘောမရှိရဘူး။ထွက်နေစားတဲ့ကံမှာဒီတိုးသွားတဲ့သဘောလှုပ်သွားတဲ့သဘောမှတ်ပါတယ်။ထွက်နေဆုံးသွားတဲ့ကံ တိုးစားတဲ့သဘောမရှိတော့တာကိုမှတ်လိုက်ပါအဲ့တော့ဘယ်တော့သိချင်တာကအဲ့တိုးစားတဲ့သဘောကရုပ်လို့တည်တာပါနော်တည်တာကနာဒါပဲအရှင်ပြားမနေ့ကခေါ်တဲ့တရားမှာဆိုမြင်တည်ဆိုတော့အဲ့ဒါတွေကအပူတွေထပ်ပြီးတော့ဆင်ခြင်ကြမလို့ဘူးလို့နားလည်ပါအဲအဲ့တိုးစားတဲ့သဘောတည်ရဲ့ချိန်မှာကဖြစ်တာ ထွက်လေဆုံးလို့ဝယ်လေဝယ်လေဆုံးလို့ထွက်လေမစားခင်မှာခဏရပ်သွားတာကဒိုးတာမရှိတော့အဲ့ဒါကပြက်သွားတာအဲ့လိုဝယ်လေထွက်လေဖြစ်ဖြစ်ကိုတပည့်တော်အဲ့လိုနားတယ်ပါပြောတော့အဲ့လိုနားရတာမှန်လားမမှန်လားသိချင်ပါလေဖြစ်မှန်တော့ဝယ်မှမှန်တော့ဝင်လေးမှာတိုးဆိုတဲ့တကားစကားလုံးနဲ့ရှိတယ် တိုးတာကိုဘယ်နှတိုးတွေ့ကြတော့တတိုးပဲတွေ့တာလားနှစ်တိုးသုံးတိုးလားနော်ခုကလာစတယ်ဒိုးပဲတွေ့တာတတိုးတတိုးကိုအစလည်းသိဆုံးလည်းသိတယ်ပေါ့နော်တိုးမှုတစ်ခုတိုင်းတစ်ခုတိုင်းမှာအပြောင်းသဘောနဲ့အဖြစ်သဘောရှိတယ်အပြောင်းသဘောလေးကိုမြင်တယ်အပြည့်သဘောလေးအဆုံးသတ်တဲ့သဘောလေး ဖြစ်ပြနေလာပါပြီနော်ဖြစ်ပြကိုမြင်စားဖြစ်တာပဲပေါ့မြင်စားဖြစ်တာအပြောင်းသဘောအဖြစ်သဘောအဆုံးသတ်တဲ့သဘောတိုးမှုတစ်ခုတိုင်းတစ်ခုတိုင်းမှာအဲ့ဒါရှိအဲ့ဒီအဖြစ်သဘောအဆုံးသတ်သဘောကိုမြင်နေဆိုရင်တော့ကောင်းပါဒါဖြစ်ဖြစ်နေနေလို့ပြောလို့ရတာပေါ့နော်ဒီ ဝင်လေတစ်ခုမှာတိုးမှုပေါင်းများများစွာရှိတယ်။တချို့ကနှစ်တိုးသုံးတိုးတွေ့တာပေါ့။တချို့ကလည်းလေးတိုးငါးတိုးတွေ့တာပေါ့။တချို့ကလည်းဆယ်တိုးဆယ်ငါးတိုးဉာဏ်ကောင်းရင်ကောင်းတယ်လို့တွေ့ကြတယ်။တတိုးတဲ့တွေ့တယ်အရေးမကြီး။အဲ့ဒီတတိုးကိုခုနကလိုရှုလိုက်တိုင်းပြောင်းနေတဲ့သဘောသိတာလား ပြတ်သွားတဲ့သဘောသိတာလားအဆုံးသတ်တဲ့သဘောကိုသိတာလားသိသွားတယ်ဆိုလို့ရှိရင်ဒီဥစ္စာဓာတ်ရိုက်သိမြင်တာတရားရှိတယ်ဆိုတာဓာတ်ရိုက်သိမြင်ခြင်းကအရေးကြီးတာနော်ဓာတ်ရိုက်သိတယ်ဆိုတာကမိမိအသိဉာဏ်ကဓာတ်ရိုက်ရှုနိုင်နေဆိုရင်ပြီးတာပါပဲဓာတ်ရိုက်သိခြင်းကအရေးကြီးတယ်ခုနသိတာလည်းပဲမှ ငါလို့မပါရင်မှန်တယ်ပေါ့နော်ငါမပါရင်ငါငါပါတဲ့ဖြစ်ပြဖြစ်မယ်ငါမပါဘူးဆိုရင်ပရမတ်ဖြစ်ပြဖြစ်မယ်လူပါရင်တော့လူတိတဲ့ဖြစ်ပြဖြစ်မယ်လူမပါမှပရမတ်ဖြစ်ပြဖြစ်မယ်လို့ဒီလိုတော့သဘောပေါက်ခုနကဝေဒီထွက်လိုက်တယ်နိုင်ရှင်ပြီးတော့ငါရတယ်ငါလည်းဝေဒနာ55မိနစ်လောက်ကြာတယ်ဘယ်လိုလဲ အောင်ချန်ကခောက်နေတာဟိုပူပြီးအောင်ပြီးစစ်စစ်စစ်ဖြစ်တာအဲအရင်တော့ကတော့ဒီလိုဘောဖြစ်တာဒါပေမဲ့အရှင်ပြား welcome လုပ်ရမယ်ဆိုတော့အဲ့ဒါကိုအဲ့ဝေဒနာကိုကာယဝေဒနာကိုအဲ့ဒါကို welcome လုပ်ပြီးတော့အောင်ချန်မမှတ်ပဲနဲ့အဲ့ဝေဒနာကိုပဲအဲ့စစ်စစ်စစ်စစ်နဲ့တင်းကိုက်နေတာပြောတော့ကြည့်ကြည့်တဲ့အခါကျတော့သူက နည်းနည်းလေးပြောင်းလာတွေ့ညားလာတာနည်းနည်းလေးယော့သွားတာဒါကြရင်လည်းပြတ်တယ်လို့ဖြစ်သွားတယ်ဖြစ်တယ်ဖြစ်တဲ့အခါကျတော့ခုနကဝိနည်းထွက်နေတယ်မတူလာတာဝိနည်းကတော့ဆုံးသွားတာရှိတယ်ဘာလို့ထွက်နေပြန်ထောက်ရအောင်အဲ့တော့ဆုံးသွားတဲ့အချိန်မှာသူကပြတ်မှတ်လို့ရဒီစစ်စစ်ကတော့ဆုံးသွားတာမရှိဘူးဖြစ်တာသူကအများနဲ့နည်းနည်းလေးနည်းသွားတာပဲရှိတယ်ဆိုတော့သူ့ရဲ့အပြက်က ဖြစ်နေတာတော့အမြဲတွေ့ဝေဒနာအပြက်ကဘယ်နေရာမှာလဲဆိုတော့တကယ်တော့ကြာဘူးတာတော့စိတ်ကတကယ်တည်းမှာတစ်ခုမဖြစ်ဘူးတဲ့ဒီစစ်စစ်ဖြစ်တာကိုတီးတဲ့အချိန်မှာအဲ့ဝေဒနာပြတ်သွားပြီတဲ့အဲ့လိုတကယ်တော့ကြာဘူးတဲ့ဖြစ်တာအဲ့တော့တကယ်တော့အဲ့လိုပဲရှိရမှာလားဒီစစ်စစ်စစ်ဖြစ်နေတာတီးတယ်တီးတယ်တီးတဲ့အချိန်မှာဒါဖြစ်တယ်အတီးတဲ့အချိန်မှာဒါပြတ်သွားပြီအဲ့လိုမျိုးသဘောထားရမှာ အဲ့လိုမျိုးသဘောမထားဘဲနဲ့ပေါ့နော်ကိုမြင်တဲ့အတိုင်းကြည့်တာပိုကောင်းမြင်တဲ့အတိုင်းပဲခုနကနာတဲ့သဘောသူ့မှာသဘောလေးရှိတယ်သဘောလေးမှာနာမှုသဘောလေးမှာ ပုဂ္ဂိုလ်မပါတတ္တဝါမပါဘူးအသက်ကောင်ဝိညာဉ်ကောင်မပါဘူးနေတ္တတာနေစီဝါတဘာဝါလို့ဆိုရ ဘောတိမှုကိုရသွားတယ်ပေါ့နာတဲ့သဘောလေးကိုသိသွားတယ်သဘောတရားထင်ပေါ်ညာပိုင်းခြားရှုရမည်ပိုင်းခြားရှုရမည်နာလာကတစ်ဆက်တည်းဖြစ်နေတာတော့မဟုတ်ဘူးသူကလည်းပဲတဏှာပြီးမှတဏှာနာမှုကတစ်ခုပြီးမှတစ်ခုဆက်တိုက်ဖြစ်နေတာဆက်တိုက်ဖြစ်နေတာကို မိမိအတိညာကမလိုက်နိုင်သေးတဲ့အခါကျပိုင်းခြားပြီးမမြင်သေးတာပဲရှိတာနောက်ကြရင်တော့နာတာလေးဟာကိုထင်သလိုတခါတယောက်ကရှောက်တော့နာနာလေးကတပိတော့ထင်သလိုမဟုတ်ဘူးသူကနာမှုကတဏှာပြီးမှတဏှာပြဆက်တိုက်ဖြစ်နေတာကိုတွေ့ပါလေ ဒါကဉာဏ်ကသွားမှာနော်ကိုယ်ကလှုပ်ရှားပါလားဒီကိုရှုမှတ်ယုံပါပဲခုနကပြောသလိုအာနာလာကိုတည်တဲ့စိတ်နာလာကိုတည်တဲ့စိတ်ရဲ့နာလာကိုရှုမှတ်တဲ့စိတ်ရဲ့ဒီစိတ်ကတပြိုင်တည်းမဖြစ်ဘူးဆိုတာဟုတ်တယ်စိတ်ကတစ်ချိန်မှာတစ်ခုပဲဖြစ်တယ်နှစ်ခုပြိုင်ပဲမဖြစ်ဘူး ပြန်ပြီးမဖြစ်ဘူးဆိုတာတစ်ခုသိပြီးနောက်နောက်တစ်ခုကအဲ့ဒါထပ်သိနေတယ်ဆိုမရနာလာသိတဲ့စိတ်နာလာရှုတဲ့စိတ်ဆိုတာတစ်ပြိုင်တည်းမဖြစ်တစ်ခုပြီးမှတစ်ခုဖြစ်တာပေါ့ဖြစ်တဲ့ဟာကိုကိုကအဲ့ဒီလိုဖြစ်ပါလားလို့လည်းစဉ်းစားစရာမလိုဘူးရှုတဲ့ချိန်ကြတော့မစဉ်းစားဘူးမတွေးဘူးသူ့ရဲ့ဖြစ်ပုံကိုပဲ မိမိအတိညာကလိုက်နိုင်အောင်ကြိုးစားရင်းနဲ့ကြိုးစားရင်းနဲ့ခုနကသိစရာတွေကဉာဏ်ကလွတ်သွားမှာဖြည်းဖြည်းဖြည်းဖြည်းဉာဏ်ကရှင်းပေးသွားမှာကိုကဒါကိုကြိုပြီးတော့ဟိုလေးပေါ့ကြိုပြီးတော့သိနေစရာမလိုဘူးပေါ့နော်ကြိုပြီးသိနေရင်ကိုကတုတ္တမယဉာဏ်ပဲရှိမှာပေါ့ကိုရှုပွားလို့သိတဲ့အဆင့်ကိုမသွားတော့ပဲ ကိုသိယူထားတဲ့ဟာကိုတွေးပြီးတော့သတ်မှတ်ထားတဲ့သတ်မှတ်တဲ့ဉာဏ်ဖြစ်သွားမယ်သတ်မှတ်တဲ့ဉာဏ်ကိုတို့ကမယူဘူးဘာယူမှာကျင့်ပြီးမှလေ့ကျင့်ပြီးမှပေါ်လာတဲ့ဉာဏ်ကိုယူမယ်အဲ့လိုသွားနော်အဲ့တော့ကိုမလွတ်ဖင်းနဲ့ကိုအသိဉာဏ်မှာရှင်းရှင်းလင်းလင်းပြတ်ပြတ်သားသားသူ့အတူသိလာတဲ့အသိဉာဏ်ကပြီးတော့ပညာကိုယူ ရှုမှတ်မှုကလိုရင်းပေါ့ဗျာအဲဒီအဲ့နားတဲ့ကိစ္စမှာဟို theory ရဖို့အရှင်ပြပြောတယ်နာလာကတဏှာဝိဒနာတဏှာဝိဒနာဆက်သွားတယ်ဆိုတော့အဲ့တဏှာဝိဒနာဆိုတော့တဏှာနဲ့တဏှာကြားမှာအဲ့ဒါ theory ရဆိုတာအပြစ်ပေါ့ဟုတ်တယ်အပြစ်ပေါ့နောက်နောက်တစ်ပြဿနာတစ်ခုဒီတွေ့တာဒီနေ့နဲ့မနေ့ကပေါ့ တတိယဝေကြီးထွက်နေရှိနေတဲ့အချိန်မှာရင်ကောင်တကောင်ကတပည့်တော်မျက်နှာမှာပါလာတာ။အဲဒီရင်ကောင်ကရွာစီရွာစီနဲ့တမျက်နှာကိုရှောက်သွားတာ။သွားလိုက်တော့တပည့်တော်ဘလုံးမဝင်ထွက်နေမှတ်လို့ရတယ်။အဲအဲ့ဒီရွာစီရွာစီသွားတဲ့ရင်ကောင်ကတပည့်တော်လိုက်လိုက်သူ့ရဲ့ရွာစီရွာစီကိုလိုက်ကြည့်။အဲအဲ့ရင်ကောင်ကနှာခေါင်းဝါနာရောက်လာတော့တပည့်တော်ဟိုစောက်တွဲလိုက်မှာနှာခေါင်းထဲဝင်တော့မှဆိုတော့ ဒီလိုမသိရဲ့အချိန်မှာပဲနှာခေါင်းကိုပွားစီပွားစီနဲ့လေကောင်မောင်းဖို့ကြိုးစားနေတာဖြစ်တယ်။ဒါကကြာဘယ်လိုပြောလဲပြင်ပပယောဂါပေါ့ဗျာ။ဘယ်တော့ခန္ဓာကိုယ်တွေကဖြစ်ရလို့လားမဟုတ်ဘူး။အဲတော့ဆုံးဒီဘက်တော့ဘာမှလုပ်လို့မရဘူး။ဒီကောင်ကဘာဖြစ်လို့ကိုယ်ကြောက်ချင်နေတာလဲဆိုပြီးအဲတော့ဟိုဆောင်းဖြန့်ပြီးတော့ခေါင်းကြီးချုပ်ပြီးတော့ပဲဘယ်ထွက်တယ်မှလား။ဆိုတော့အဲ့လိုမျိုးလေကောင်လာတဲ့ကိစ္စမှာကြတော့ဘယ်လိုလုပ်ရမလဲဖြစ်တယ်။ လက်မင်းပြောပါဘုန်းကြီးဘုန်းကြီးတကယ်လည်းလုပ်တယ်ပြောပါနော်ရှင်ကဗမာပြည်ချင်းပေါ်တယ်လေဒီမှာမှတ်တယ်ဆိုလို့ရက်ခင်မှတ်တော့ဒီလက်မမှာပဲအမြဲတမ်းလာနာအော်ဒီချင်းကလာလာနာနေဒီလိုလိုလိုက်နာလိုက်နောက်တော့ရိုက်မယ်ရိုက်မယ်ရိုက်မယ်ရိုက်တော့ပါဆိုရတယ် ဓမ္မပဲရှင်းတော့တာပဲဟင်သူလည်းပဲအဲ့ဒီနီးကောင်းဟင်အဲ့ဒီနီးကောင်းမယ်ထင်တယ်ဗျာနော်ကဲကဲကဲမင်းတို့လည်းရိုက်နေရိုက်နေရိုက်စားရိုက်လိုက်တာအကောင်းဆုံးပေါ့သို့တော်လည်းပဲအဲ့ဩစရာကောင်းတာလေးတော့ပြောပြနော် ခြေပေါ်ကျဆရာတော်ဘုရားကြီးရတယ်อืมကိုကြီးတော့တော်ထဲမှာတရားထိုင်နေတော့ချင်းလေးကြီးပဲဆရာတော်ဘယ်လိုသမာဓိမျိုးနဲ့နေလဲမသိဘူးလို့ဒီချင်းလေးအုံခဲနေတဲ့ဒီတိုင်းထိုင်ဒါတစ်ခါတွေ့ဘူးလေနော်ဘုန်းကြီးတို့ကမှအဲ့ဒီလိုဟိုမထိုင်ဘူးတကောင်လောက်ကိုရှင်တော်ချပြီးတော့ထိုင်တာဟုတ်ထိုင်ခဲ့သမျှတော့လေ တော်ထဲမှာနေတဲ့ချင်းတော်ကြီးနဲ့အဲ့လိုနေခဲ့တာလေအဲ့တော့ဆရာတော်ရဲ့အဲ့လိုဘုန်းကြီးတို့အဖိုးကဟိုရှမ်းပြည်ကနေပြီးတော့တောင်ကြီးကနေရွှေဘော်ကျွန်းကိုရွှေဘော်ကျွန်းရဲ့ဥက္ကဋ္ဌလုပ်ဖို့လေလူငယ်စိန်ဆိုအဖိုးကအဲသူပြောပြဆရာတော်ကအဲ့ဒီလိုနောက်အင်းလေးမှာဆရာတော်တစ်ပါးရှိတယ်ဒါကဘုန်းကြီးတို့ငငယ်ရ ငငယ်ဆိုတော့အရင်ကြီးတော့မငယ်ဘူးပေါ့ဆရာတော်ကသူ့အိတ်ခံတယ်ကိုတန့်ရှင်းလို့တာကြိုက်ဘယ်သူမှပေးမလို့ပေးမလို့တော့တနေ့ကျတော့အဲ့ဒီအင်းလေးရနေပြီးတော့ဆရာတော်ညောင်ရွှေမှာစာပြန်ပွဲလာပါလားပြီးသွားတယ်သွားတဲ့ခါကျတော့ဒီမတွေကတည်တဲ့အတိုင်းပဲဒီမတွေကအေးဆရာတော်ရှိခွေလာကြဟေးဆိုခန်းထဲမှာပြီးအကုန်လုံးရှော့ပေါ်တန်းရှင်းတယ်လို့တဲ့ခါအိပ်ရာကိုလန်လိုက်တဲ့ ဂျပူရီကြီးပဲတွေ့ရဂျပူရီအများကြီးအဲ့ဒီဂျပူရီကိုဟောဖြစ်မှကြောက်လို့ဆရာတော်မလုပ်ခိုင်းဒါပေမဲ့ဒီမရရရှော်ကြပွက်ကြလမ်းကြအဲ့လိုလုပ်ပြတာပေါ့နော်နောက်တစ်ခါဒါနမူနာသူတို့ကောင်းတွေဘယ်လိုနေလဲဘယ်လိုများနေလုံးသွင်းသလဲဒါဘုန်းကြီးသိအောင်ပြောပြတာနောက်တစ်ခါကျတော့အာဘုန်းကြီးတို့အခုလေကု တရားစခန်းမှာဒဲကုတရားစခန်းမှာကလေးတယောက်ကဟောမှာပေါ့25နှစ်လောက်ရှိရန်တော့တရားအထုတ်တာမတွေ့ဘူးသူကလေတော်တော်လေးတော်တယ်အဲ့တော့သူတရားထိုင်ရင်လည်းအကောင်ကြီးပခုံးပေါ်ကြတယ်မိုးဥကာလဆိုဝါရင်တရားစခန်းထဲမှာအခုံးပေါ်မှာအဲ့ချင်းမဟုတ်ဘူးတခြားအကောင်တွေလေသိတယ် အဲဟိုမိုးဥကြမှာထွက်လာတယ်အကောင်နဲ့အကုန်လုံးသူအကုန်းပေါ်မှာသူများနေရချင်အောင်နဲ့သူကမလုပ်ဘူးဒီတိုင်းထိုင်အဲ့ဒါနဲ့သူထလာတဲ့ခါကျတော့သူ့ကိုမေးကြည့်တာမင်းပခုံးပေါ်မှာအကောင်နေကြာနေတာဒါမင်းမသိဘူးလားမသိဘူး ဘာကြောင့်မသိတာလို့ဆိုတော့ရှုမှတ်မှုမှာဧကကရာကြာဒီအာယုံတစ်ခုတည်းမှာတမာတိကတအားတည်နေတဲ့ဆိုင်တခြားအာယုံတွေမတည်ဘူးအဲ့ဒီလိုတမာတိအဆင့်မျိုးရှိတဲ့ခံစားတော့ကျန်တာတွေသူကမသိတော့ဘူးသူသိကိုမသိတာတဲ့ဒီအကောင်ကြီးလာနေမှာကြာနေမှာသူရှုမှတ်မှုတစ်ခုတည်းမှာလို့သူစိတ်ကဘယ်လောက်ခိုင်မြဲနေတယ် အဲ့ဒီလိုရှိတယ်ဒါဘုရားမြတ်စွာဘုရားဟောတော်မှာလည်းရှိတာပါပဲဘုရားရဲ့အာစတ်တော်ကတော့မေ့ပြီအဲ့မှာမိုးချိုးဖြစ်တာလေမိုးချိုးဖြစ်တော့ဘုရားမသိအဲ့တော့မေးတာဘုရားမြတ်စွာဘုရားဒီနာမှာအာ၄900ဖြတ်သွားတာသိလားမသိဘူးမိုးချိုးဖြစ်တာလည်းသိလားမသိဘူး တက်ပြီးတော့မိုးကြိုးကြီးတွေပြစ်တယ်ဘုရားမသိမသိဘူးဆိုတမဘတ်နဲ့နေတာပေါ့ဘုရားဆိုတော့တမဘတ်နဲ့နေတယ်ဒါထားလိုက်တော့ဒါဘုရားဆိုတော့ထားအခုလောကထဲမှာလည်းဒီလိုတွေကြုံဘူးတွေတွေ့ဘူးတွေကြားဘူးတွေကိုယ်တိုင်မြင်ဘူးလေပေါ့နော်အဲ့ဒီတော့ကဟိုလေကူကြောင်းမှာကဟိုရင်ပေါ့အကောင်ရမ်းများတယ်အရမ်းများတယ်ဆိုမိုးကူချလည်းဖြစ်တယ် ရေလည်းတက်နေတာပေါ့နော်ရေကအဲ့ဒီမှာတစ်ထွာလောက်တက်တယ်တစ်ထွာလောက်တက်တဲ့ခါကျတော့အကောင်ကြီးကတော်များတယ်အတော်များတဲ့အချိန်မှာဒီအကောင်ကြီးနဲ့ပဲယောဂီတွေတစ်ပန်းလုံးကြဟိဟိုခြင်တံဘလောက်ပဲခြားခြားခြားတာဟိုဝင်နေဟိုအောက်ကလည်းအဲ့လိုမျိုးဝင်တာလေကြုံဘူးလေအဲ့တော့ဒီဥစ္စာတွေဝင်မှများတော့ယောဂီတိုင်းကဒီအတွေ့အကြုံတွေရှိနေ အတွေ့အကြုံတွေရှိနေတော့ယောဂီတွေကိုမေးတယ်ဒီလိုအကောင်ကြီးဖြစ်ပေါ်လာရင်ကိုယ်ခန္ဓာဘဝတက်လာတယ်ဆိုတော့နင်တို့ဘယ်လိုများလုပ်ကြတော့ဆိုတာခါကြတော့တပည့်တော်တို့ဘယ်လိုမှမလုပ်ဘူးတဲ့မလုပ်လို့မှမရတာတဲ့နေ့တိုင်းဒါဝင်နေတာပဲထူတော်ဆိုတိုင်းပဲမသိဘူးလို့ပဲဟိုလင်းလို့ရှုထားလိုက်တယ်ပေါ့ဒါတရားအမှတ်နဲ့သူတို့ကတော့ တောင်ကျော်လာတာမဟုတ်ဘူးဒီတိုင်းပဲကိုရှိနေရရှိတော့သူကစူလန်ဆရာရှိနာကိုက်ဆရာရှိနေကိုက်ဆိုပြီးတော့ဒီလိုပဲထားလိုက်တော့လေတဲ့နေ့တိုင်းကြီးသူကနေ့တိုင်းရှိတာနေ့တိုင်းရှိရချင်းအောင်ထောင်နေဘလောက်ထောင်တော့ဟူနာဝင်ဒီနာဝင်ဝင်နေတာပဲအဲ့တော့သူကထိုင်ကြတဲ့ဟိုကအကောင်မလုပ်အောင်တေချာကြက်ကြက်နနာအောက်ပိုင်းကိုလုံးလုံးလုံးလုပ်ပြီးတော့ထိုင်တာပေါ့တက်တာတော့တက်တာပဲတဲ့အဲ့လိုပြောတယ်နော် အဲ့ဒီလိုပြောတော့ဒီခုနကပြောတဲ့ရင်ကောင်ကိုဘယ်လိုဖြည့်ရှင်းရမလဲဆိုဘယ်လိုမှဖြည့်ရှင်းလို့မရဘူးတမာတိအားကောင်းရင်ဒီဟာဖြည့်ရှင်းနေတာဖြစ်သွားမယ်ဟိုကလေးတို့ကိုယေရှုမတ်ပုံပေါ်မှာဧကကရာကြသွားရင်ပေါ့နော်မြတ်စွာဘုရားကဟိုရှင်မောကလန်ကိုဟိုဟာအိမ်ငိုက်ပြည်တဲ့ဒီပြည်တယ်လို့ပြောတော့အိမ်ငိုက်တယ်ဆိုရင် တရားသားတွေရောသိမငိုက်စင်နဲ့တကယ်လို့များဘုရားသားတွေအဲ့မှာတော့အများကြီးပြောတော့ဘုရားသားတွေရွတ်လို့မပြောက်ဘူးဆိုရင်ကိုကိုကိုလိန်ဆွဲเนาะအင်္ဂိုင်းလေကိုကိုကိုပေါ့ကိုလိန်ဆွဲတာစာထဲမှာရေးပါလာပြီးတော့ဘလို့မှလုံးမရအင်္ဂိုင်းရင်တော့လည်းမမှတ်တော့နဲ့တဲ့ဈဉ္ညာထားရှောက်လိုက်တော့ဈဉ္ညာရှောက်လို့လည်းပဲ ဘလို့မှမရဘူးဆိုရင်လည်းအိတ်လိုက်တော့ယောဂီတွေလည်းသူတို့နေလည်းတော့မဖြစ်ဘူးဒီတရားတော့ဆိုင်နေသဘောရှိနော်ဘယ်လိုမှမလို့မရဘူးဟမ်ဘယ်လိုလုပ်လို့ဈေးနဲ့လျှောက်တာတော့အိတ်ငိုက်တယ်ဆိုတော့ဗာလဲအိတ်လိုက်တော့အခုလည်းပဲဒီကနေ့ရင်ကောင်းမှုမရှင်းနိုင်ရင်ဘုန်းကြီးတငယ်ချင်းလုပ်တဲ့နည်းရတာလုပ်လိုက်တာ မကောင်းဘူးလားနော်ဆိုလိုတာဧကဂရကြတဲ့တမာတိအဆင့်ရောက်မှဒီဥစ္စာအာယုံမပြုနိုင်တော့ပဲရှုမြင်ရှုနိုင်မယ်ဒီလိုသဘောပေါက်နိုင်ကြပါစေခင်ဗျာမရှိသေးပဲအဲဆိုမနေ့ပြန်ရှောင်းနေပါစေမတ်ချူ 我是听见了。 သေးကြရင်တော့ရွေးတဲ့ဟိုတိုးတဲ့ဟာကနည်းနည်းတော်တော်လေးစိတ်စိတ်နေရတယ်တခါတလေကြရင်တော့ပြတ်တောင်းပြတ်တောင်းနေရတယ်အဲ့လိုဟိုရွေးတဲ့ဟာကတဖြည်းဖြည်းနဲ့တခါကြလို့ရှိရင်ကျဉ်းလာမှနေပြီးတော့စိတ်နာတဲ့ခါကျရင်ထုံသွားတယ်ရှင်ဗျာထုံထုံပြီးလို့ရှိရင်သူကနည်းနည်းနာလာတယ်ခဏနေကြလို့ရှိရင်တောက်တောက်လာတယ်ဗျာဒီနေ့ဆိုရင်တော်တော်လေးတောက်နေဗျာ တောင်းလို့ရှိရင်ဒါတစ်ခါလေးဆိုရင်ဆိုင်ခဲလိုပဲဖြစ်နေတယ်တောင်းပြီးလို့ရှိရင်တစ်ခါတင်းတင်းလာတယ်အဲ့လိုမျိုးဝေဒနာတွေခံစားရတယ်ရှင်ဗျာဆိုတော့ဟိုတိုးလာပြီးတော့ရော့သွားတယ်ဆိုလို့ရှိရင်ဒါကသူကပြောင်းလဲတဲ့သဘောပါရှင်ဗျာဆိုတော့သူကမမြဲတဲ့အတွင်းအကြောင်းလို့တိုးပြီးတဲ့အခါကျတော့ရော့သွားတယ်ဆိုပြီးတပည့်တော်ကစိတ်ထဲမှာမှတ်ပါတယ် တဖြည်းရဲ့နော်ဝေဒနာတဖြည်းပေါ့အမျိုးမျိုးပုံပုံတွေ့ရတယ်သူများတွေမတွေ့တာအကုန်တွေ့တယ်ခေးလိုက်ခြင်းလိုက်ထုံလိုက်နာလိုက်ဆိုဝမ်းသာလာတာဝမ်းသာရတဲ့အရှင်ဘုရားတပည့်တော်အားဖြင့်ဟိုဝေဒနာနေတိုင်းလိုလိုတက်နေရဲဆိုတော့တပည့်တော်ကဒီဟာဖြစ်လာတယ်ဆိုတော့တပည့်တော်ပြောတယ်ပြသတယ်အဲတကူတော့ရှိတာပေါ့ ဟိုဝေဒနာအကြောင်းတွေဒီခန္ဓာရဲ့ဖောက်ပြန်တဲ့အခါမှာရှုမှတ်တဲ့အကြာကြီးအဲ့လိုဖြစ်နေတော့စိတ်တန်ဥပဒနာကိုပြောင်းရှုတာပိုကောင်းတယ်နော်ဒီပုံမှာမိမိစိတ်ရဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့စိတ်တန်ဥပဒနာကိုပြောင်းရှုတရားပေါ်မှာမိမိစိတ်ကဘယ်လိုဖြစ်နေလဲတတံတတဖြစ်ရလားမဖြစ်ဘူးလားစိတ်ကိုပဲလိုက်မှန်နေတယ် တရက်လောက်စမ်းကြည့်ပေါ့စိတ်ကိုရှုမှတ်လိုက်လို့ရှိရင်အများကြီးဟိုအချိန်ကြာမြင့်စွာတွေ့တဲ့ပုဂ္ဂိုလ်တွေကတော့စိတ်ဓာတ်ပတ္တနာပဲကိုကူးတက်သွားပြီဒါလည်းဟိုတတ်နိုင်တော့ခံနိုင်ရရှိသွားပြီတိခတ်နိုင်စွာလည်းရှိသွားပြီနော်တိခတ်နိုင်စွာလည်းရှိသွားရင်တော့စိတ်ဓာတ်ပတ္တနာကိုပြောင်းရှုတာကောင်းတယ် ဝေဒနာရဲ့စိတ်ရဲ့ဒါတွေကသူကတဌာနတွေမှာအလုပ်လုပ်တဲ့ပုဂ္ဂိုလ်တွေပေါ့နန္တရားတွေလေနန္တရားတွေဆိုဘုရားရှုရှုဒါအဆင်ပြေပါတယ်အဲ့ဒါကြောင့်မို့စိတ်ကနုပဒနာပြောင်းရှုရင်ပိုကောင်းတယ်နော်အဲ့ဆိုပို့ပြီးတော့မှဟိုဉာဏ်ဖြစ်လွယ်မယ်လို့ယူဆတယ်။အဲဒီဝေဒနာကို ရှုမှတ်ပုံရှုမှတ်နေစိတ်ထားပုံထားနေကြတော့တော်တော်များများဖြစ်သွားတာပေါ့အာရဝန္ဒာပဲဒါပေမဲ့တစ်ခုပဲရှိတာအာလုံးတိပူရာကဘာပေါ့ပေါ့ရှုဖို့ကအရေးကြီးတာနော်ကိုယ်ကမတတ်မှတ်ဖို့အရေးကြီးတယ်ဘာပဲညာပဲအဲ့လိုမတတ်မှတ်မိဘူးစင်ကိုအရေးကြီးတယ်ကိုယ်တတ်မှတ်တိုင်းမှန်တာမဟုတ်ဘူးလေဟုတ်တယ်ပါခုနလိုမျိုးအဆိုင်ကြီးအခဲကြီးဖြစ်သွားတယ်ဆိုရင်လည်း အဆိုင်ခဲဖြစ်နေတယ်ထုံရင်လည်းထုံနေဒီလိုဓာတ်ရိုက်ကြည့်နိုင်တယ်ဆိုရင်တော့ဝေဒနာကိုဓာတ်ရိုက်ဖြည့်ရှင်းနိုင်တယ်ဆိုရင်တော့နောက်ဘာဘယ်တော့လာလာသူကမမှုတော့ဘူးဆိုတဲ့ဟာမျိုးတော့ရှိတာပေါ့လေနော်မပြီးဆုံးနိုင်ဘူးဆိုလို့ရှိရင်တော့ကိုကဒါကိုစိတ်ထဲမှာထားနေလို့လေတွေးတတ်တယ် တရားရှုတဲ့အခါမှာနှမျိုးရှိတယ်ပေါ်စေရှုတာနဲ့ကိုယ့်ရဲ့အာယုံပေါ်မှာဆွဲလို့ဓာကြီးပဲပြန်ပေါ်လာတယ်လို့စိတ်ကထင်တာဆွဲယူတာနဲ့နှမျိုးရှိတတ်တယ်တိမ်မွေ့တာပေါ့နော်ပေါ်စေလားပေါ်စေမဟုတ်ပဲနဲ့ဟိုဓမ္မိတ်တယောက်ကအမြဲရှောက်တယ်တပည့်တော်ထိုင်တိုင်းမောမောရွာရွာတွေ့တယ်သူကအဲ့တဲ့ အမြဲတမ်းသူကသူ့ခန္ဓာကိုသူကြည့်လိုက်လို့ရှိရင်မောမောရွရွတွေပဲတွေ့တယ်။အဲနဲ့အဲဒီဒိဋ္ဌာမှာမောမောရွရွတက္ကမကြီးလို့တော့သူနော်သူကတရားရှာနေအမြဲတမ်းတပိတော့မောမောရွရွတွေ့တယ်ဒါပဲသူကဘာပဲခါရှာရှာမောမောရွရွပဲတပိတော့ခန္ဓာကိုယ်တစ်ခုလုံးကြည့်လိုက်မောမောရွရွတွေဒါကြီးပဲတွေ့တယ်ပြသူကအဲ့ဒါဆေးစကန်လာတယ်ပြောတဲ့အတိုင်းသူနားမထောင်ဘူး မောမောရရနဲ့ပဲပြန်သွားတယ်နောက်တစ်ခါလည်းညာလာပဲသူကလည်းဖွင့်နေလာတယ်ဒါတိုင်းမောမောရရနဲ့သူကတော့မှမတက်ဘူးမတက်တော့ဘုန်းကြီးကဘယ်လိုလုပ်ရမှာလဲပြောရတယ်နားမထောင်ရှုနိမနေတွေပြောင်းပေးလဲသူကမပြောင်းအဲ့ဒါနဲ့ဓမ္မကြီးဒီဥစ္စာဆွဲနေတာအာယုံကိုဆွဲနေတာသူကလေထိုင်နေတဲ့အခါမောမောရရပဲတွေ့မှာပဲလို့ဆွဲထားတော့အဲ့ဒါပဲဆွဲယူတယ်လို့ဖြစ်ပြီးအဲ့ဒါကြီးပဲတွေ့ နော်အဲတစ်ခါတလေကြတော့အာယုံအစွဲရှိတယ်ရှုမှတ်ရင်ဒါပဲတွေ့မှာပဲဆိုပြီးတော့ဆွဲယူလိုက်တဲ့အခါကျတော့အဲ့ဒါကစိတ်ကဆောင်းပြီးပေါ်လာတာမျိုးရှိတာပေါ့အဲ့ဒါမျိုးလည်းသတိထားဖို့လိုတာပေါ့လားနော်အဲ့ဒါမျိုးကလည်းဖြစ်တတ်တာပြောတာနော်ဖြစ်တတ်တယ်ဒီဟာသဘောလေးတွေကဖြစ်တတ်တယ်သူနာနာကျင်နာကြိုက်တာတော့အဲ့ဒီလိုမျိုးဖြစ်တာတော့နည်းပါလေတော်တော် မခံနိုင်တာခံနိုင်တာတွေနဲ့သွားလာဘူးဆိုတော့မခံနိုင်ဘူးဆိုရင်ပါတော့ဒေါသခံနိုင်တယ်ဆိုရင်လောဘเนาะဉာဏ်မဖြစ်ဘူးအဲ့တော့မခံနိုင်တဲ့ခါမှာဒေါသဖြစ်ခံမလားဉာဏ်ဖြစ်အောင်ကြိုးစားမလားเนาะခံစားလာပြီဆိုရင်လောဘဖြစ်ခံမလားဉာဏ်ဖြစ်အောင်ကြိုးစားမလားလမ်းခွဲရှိတယ်အဲ့ဒီလမ်းခွဲကိုလိုက်နိုင်ဖို့လိုတာမ လမ်းခွဲရှိတဲ့ဉာဏ်ဖြစ်အောင်လုပ်တယ်ဆိုရင်ပရမတ်ခန္ဓာဖြစ်သွားရင်သူကဉာဏ်ဘက်ကိုကူးမယ်ခုနကလိုမခန္ဓာဘူးဆိုတာသူကပညာပေါ်မှာအခြေခံပြီးထွက်လာတဲ့စကားလုံးလေခန္ဓာလေဆိုတာပညာပေါ်မှာအခြေခံပြီးထွက်လာတဲ့စကားလုံးဆိုတော့ငါရဲ့ရှုမှတ်မှုဒီပညာပေါ်မှာသွားနေတယ်လို့လက်ခံ ခန္ဓာဤမခန္ဓာဤမပါပဲနဲ့သဘောမျှကိုပဲဖြစ်ပုံပြက်ပုံအလုံးစုံနဲ့ရှုနေတယ်ဆိုလို့ရှိရင်အဲ့ဒါတော့အကောင်းဆုံးနောက်ဝေဒနာပေါ်လာရင်လည်းကိုယ်ကကြော်ဖြတ်နိုင်တာပေါ့တရားကိုဉာဏ်နဲ့လက်ခံနိုင်တာကြော်ဖြတ်တယ်ဆိုတော့ဉာဏ်နဲ့လက်ခံနိုင်တာပဲဘယ်ရောက်ဆိုဉာဏ်ဖြစ်သွားရင်တော့တော့တော့ဉာဏ်ဖြစ်သွားသူ့သဘောသိသွားပြီဆိုတော့တော့တော့ အဲ့လိုရှိတာဒီသဘောရှိတာပါပဲဆိုတာပြီးသွားတာပဲเนาะစိတ်ထဲမှာဥပ္ပခါပြုနိုင်တယ်ပေါ့ဗမာဥပ္ပခါပြောတာအမှန်ကပါဠိဥပ္ပခါညာတော့ပါသူကဉာဏ်ဖြစ်သွားတာလက်ခံနိုင်သွားတာဘာမှအစွန်းမထွက်ပဲလက်ခံနိုင်တာကိုဥပ္ပခါလို့ပြောတာเนาะနှစ်ဖက်အစွန်းမထွက်ပဲဉာဏ်ဖြင့်လက်ခံတတ်သွားတာဥပ္ပခါဖြစ်သွားတာ အဲ့တော့ခုနကလိုဉာဏ်ဖြင့်လက်ခံတတ်သွားတဲ့ဘေးရမဆိုဒါကြောင့်မို့လမ်းခွဲလေးတွေနှစ်ခုနှစ်ခုရှိတဲ့အခါမှာကိုကတတိထားပြီးတော့ရွေးချယ်တတ်ဖို့လိုတယ်ဒီလမ်းခွဲကတော့ရောက်ရောက်သွားတတ်တယ်ပေါ့ဒီဘက်ကိုလည်းရောက်သွားတတ်တယ်အဲဒီပညာဘက်ကိုလည်းရောက်သွားတတ်တယ်ပရမဘက်ကိုလည်းရောက်သွားတတ်တယ်အရေးမကြီးဘူးဟိုရောက်တာကို မရောက်အောင်လုပ်နေလို့လို့မရဘူးဒါပေမဲ့ငါဒီရောက်နေပြီဒီရောက်နေဒီလိုလေးတော့သိဖို့လိုတာပေါ့နော်အဲ့လိုလေးသိပြီးရင်ကိုကလမ်းမှန်ကိုရွေးပြီးတော့ရှောက်ဖို့လိုတယ်ဟုတ်ပါလားနော်ယမင်းထွန်း ရှင်ဗျာဒီလိုမှဒီဟန်တရားမှာစိတ်ကိုထားပါလေရှင်ဗျာစိတ်ကိုထားထားတဲ့ခါကျရင်အဲ့ဒီဒီနှလုံးခုန်နေတဲ့တန်ကိုကြားရပါတယ်ဗျာအဲဒီဒိတ်ဒိတ်ဒိတ်ဒိတ် ကြိုးစားပါတယ်ရှင်ဗျာ။တိပြီးတာနဲ့ချက်ချင်းတန်းပြတ်သွားတယ်ဆိုတော့သိပါတယ်ဗျာ။တိပြတ်တိပြတ်တိပြတ်တခါလေကြာရင်တိရဲ့စိတ်တစ်ခုနဲ့အဲ့အာယုံနဲ့တိရဲ့စိတ်တစ်ခုနဲ့ပဲရှိပြီးတော့မှအကုန်လုံးအေးချမ်းနေရအောင်လေသိပါဗျာ။အဲ့လိုအေးချမ်းနေတာကိုသိတယ်သိချင်းသိတယ်သိတယ်လို့ပဲစံပါလိုက်ပါ တရားဖြုတ်တဲ့အချိန်ရောက်လာပြီဆိုတဲ့အခါကျရင်အဲတရားဖြုတ်လိုက်ပြီအမှန်တကြီးဖြုတ်လိုက်ပြီရဲ့အချိန်မှာတို့မှခန္ဓာကိုယ်ပြန်ကြည့်တဲ့အချိန်မှာအကျဉ်းတန်းဝေဒနာကြီးတွေကတော့ကြံ့နေရဲဆိုတာကိုတော့သိပါတယ်ဗျာဟိုအဲ့ဒီယာကြီးကမပြောက်သွားဘူးဆိုတာတော့သိပါတယ်ဗျာကနဦးတော်ကတော့အရှင်ဘုရားဆိုတဲ့ပထမတစ်ချိန်တရားမလျှောက်ခင်ရှိမှာတော့တို့မှအကျဉ်းတန်းဝေဒနာကြီးတက်လာပြီဆိုတာနဲ့ ဟိုစင်ချင်တာကကိလေသာချားဖို့လိုမျိုးကြီးဖြစ်သွားတဲ့အခါကျတော့အဲ့ဒါကိုမခံမရနိုင်ဘူးဟိုဒါကြီးကသွားပြောမှဒီတုတမရနဲ့အနေနဲ့သွားဆင်ရှင်မိပါတယ်ဗျာအရင်ကတော့ဒီနောက်ပိုင်းတော့အဲ့ဒီဝေဒနာတက်လာပြီဆိုတာနဲ့နာမည်ကိုတက်ခွင့်မရှိအောင်အတိကိုဆက်ပေးနေလိုက်ပါတယ်ဗျာအဲ့ခါကျတော့အတိတိပြီးတာနဲ့ပြက်လာပါပဲဗျာဒီလောက်ပါပဲဗျာ နာမတကံမရောက်ရန်အမှန်တတိပြုဟုတ်လားရှုတဲ့ကံပါလေနာမတန်တန်မရောက်ရန်အမှန်တတိပြုဟုတ်တယ်မလားနာမတန်တန်မရောက်ရန်အမှန်တတိပြုနာမည်တွေမပေါ်အောင်သူပြောတယ်အဲ့ဒါကယောဂီတိုင်းလိုက်နာရမယ် နာမည်မပေါ်စေနဲ့ပုံသဏ္ဍာန်တွေမပေါ်စေနဲ့ပုံဟန်တွေမပေါ်စေနဲ့အကောင့်တွေမပါစေနဲ့မပါဘူးနာမည်တွေမတတ်တော့ဘူးဆိုရင်တိတဲ့အတိဆက်တဲ့သဘာဝရမယ်အတိဆက်တဲ့သဘာဝရလို့ရှိရင်အတိကိုကြည်နိုင်မယ်ကြည်ရင်ကြည်တာတိပိကနဲ့ပြတ်သွားတိပိကနဲ့ပြတ်သွားဆိုတဲ့ဟာကဥရိယဘေဟဉာဏ်ရဲ့အစပိုင်းဆိုတဲ့လိုတွေတွေ့ပါ နော်အေးသွားတယ်ကြည်သွားတယ်ပီတိတွေဖြစ်တယ်အဲ့ဒါတွေပြောပြမယ်အဲ့ဒါတွေနောက်တော့တွေ့လာပါလိမ့်မယ်အဲ့ဒါတွေတွေ့ပြီးတော့ဒါတွေကလည်းပဲတွေ့ရင်တွေ့ရင်လည်းဒီပုံမှာပဲရက်မနေဘူးလို့လာပေါ့နော်သူ့မှာရှေ့ဆက်စရာခီးတွေကအများကြီးရှိသေးတာဆိုတော့ဒီကိုကိုကဟိုစိတ်ထဲမှာဒီဟာကိုဒါပေမဲ့လည်းခုနကအတိတ်တာဆက်နေရင်တော့ အဆင်ပြေတာပေါ့နော်အာတရားဖြစ်လိုက်တယ်ဆိုတာခုနပြောတာဟုတ်လားဖြစ်တဲ့အချိန်ကတစ်ချိန်နဲ့တစ်ချိန်နဲ့ကတော့ဖြစ်တာချမ်းတော့မတူဘူးပေါ့။ဒီ9နာရီကျွန်တော်မတော်စထိုင်နေဆိုလို့ရှိရင်7နာရီဆိုလို့ရှိရင်ဆုံးအချိန်ကရောက်ပြီ တဲ့ခါကျတော့တို့မှာ9နာရီဒီစေ7နာရီထိုးခံပြီး15မိနစ်လောက်အလိုဆိုရင်ဖြုတ်တာများပါတယ်ဗျာတော်တော်လေးလဲလူတွေကထားကြပြီဆိုတော့အဲ့ချိန်ကကျတော့ဖြုတ်ဖြုတ်လိုက်ဖြုတ်လိုက်ဖို့တင့်ပြီဆိုပြီးတော့မှဟုတ်ဟုတ်ဟုတ်ဒီမှာဖြုတ်လိုက်တာဒီမှာဖြုတ်လိုက်ဖို့တင့်မလားတင့်လေးပါဘူးတည်တဲ့ဖြစ်ရှိရမှာဒီမှာဖြုတ်လို့မရဘူးလေ ဣရိယာပုဒ္ဒါပြောင်းရှုမှတ်မှုမပြောင်းဘူးအဲ့ဒီလိုဖြစ်အောင်မလားကျမပြောင်းအဲ့ဒီလိုပြောရမှာနော်ကျမပြောင်းဣရိယာပုဒ္ဒါပြောင်းရှုမှတ်မှုကမပြောင်းဘူးရှုမှတ်မှုကဒါလိုက်လိုက်သွားပဲလေကျမရှင်ထိုင်မှတ်ကနေထားတဲ့ရှုမှတ်မှုထားတဲ့ရှုမှတ်မှုကနေဈဉ္ဉံသွားတဲ့ရှုမှတ်မှု ဉာဏ်ဉာဏ်သွားရတာလေဆွမ်းစားရင်ဆွမ်းစားတဲ့ရှုမှတ်မှုရေချိုးရင်ရေချိုးတဲ့ရှုမှတ်မှုပြောင်းသွားမယ်လူသာအမျိုးမျိုးပုံပုံပြောင်းသွားမယ်ဒါပေမဲ့ဘာမပြောင်းပါဘူးရှုမှတ်မှုကမပြောင်းပါရှုမြဲရှုနေရမယ်ဓမ္မအကောင်းပါရှင်သာအခုစကားပြောနေရင်စိတ်ကိုကိုယ်ခန္ဓာကိုစိုက်လိုက်တဲ့အချိန်မှာအာယုံတစ် လေးတွေ့ပါတယ်ရှင်။လမ်းလျှောက်နေရင်လည်းစိတ်ဆိုင်စိတ်ကိုခန္ဓာကိုယ်တတိထားစိုက်ကြည့်လိုက်တတိနဲ့စိတ်ကိုစိုက်ကြည့်လိုက်တဲ့အချိန်မှာအာယုံတစ်ခုကတော့အမြဲတမ်းတွေ့ရဆိုတာသိပါတယ်ဒါတက်မှာအဲဒါမဲ့အဲ့ဒီလိုမျိုးမျက်စိဖွင့်နေရဲစကားပြောနေတဲ့အချိန်မှာတော့တတိရောမဆက်နိုင်ဘူးလို့ပေါ့ဒါမဲ့တိတိရဲအခုလည်းတိတိနေရဲဒါ တိတယ်ပြောတယ်တိတယ်ပြောတယ်တလဲစီအဲ့လိုဘုံပြတော့မဆက်နိုင်ရင်ပြောတယ်မပြအဲ့ဒါပြောရင်လည်းပြောရင်လည်းဆက်ပါစေတင်ပါဗျာအာတိတေတံဘာသနာကာရီဟောတိစကားပြောတဲ့နေရာတော်မှာပဲတတိပညာဖြင့်ပြောပါအမှတ်မလွတ်နဲ့လို့ပြောတာတင်ပါဗျာဆိုတော့ မမလွတ်နဲ့ဆိုလူအတ္တလေးပြောတဲ့အချိန်တတိလေးနဲ့ပြောလို့ရတယ်ရှုမှတ်မှုမလွတ်ဘူးဆိုတတိမလွတ်တာပဲဒါပေမဲ့အဲဓမ္မိုင်းတယောက်ကရိတ်တာမှာလေအဲ့ဒီလေကိုရိတ်တာမှာဘုညာဘာတိတေတံဘာသနာကာယေဟောတိအကျိုးရှိတယ်လို့အပ်တယ်ဆိုစကားပြောပါပြောတဲ့အခါမှာတတိပညာဖြင့်ပြောရမယ်သူလည်းပြောတာအကုန်အများကြီး ဒါပေါ့လေမမကြီးစကားတွေပြောလို့လည်းဘာလို့ဒီလိုလျှောက်လိုက်ပြောတာတတိပညာမလွတ်ဘူးပြတယ်တတိပညာမလွတ်ဘူးအဲဆိုတာကုလေယောဂီတွေကမေးပြောရင်တော့အဲ့ဒီအဖြေနဲ့ကြိုက်တော့မှတယ်ဒီကဟင်မာတိတိတန်ပါသနာကာရီဟောတိပြောတဲ့နေရာကမှပဲတတိပညာဖြစ်အောင်ပြောလို့ရမှာနော် ပေးတာဟမ်ကြောခင်းခြင်းမလား ဖြစ်ပြီးအသက်ရှူလာလည်းအသက်လည်းမရှူတော့တယ်လို့ဖြစ်သွားတယ်ဗျာဟုတ်ပါအကြည့်နဲ့မြင်းမြင်းလေးပဲရှူနေတာအဲ့လိုပဲဟိုဝင်ဟိုရှူတော့လည်းနည်းနည်းရှူနေပေါ့အဲ့လေးပဲဝင်လေးထွက်လေးလိုပဲကြည့်ပြအကြည့်ခါကျရင်အစတော့တော့အဲ့ဒါပြီးတော့အဲ့လိုမရှူတော့ဘူးဆိုရင်အတင်းလုံးရှူလိုက်တယ်ဗျာဟိုနည်းနည်းပြန်လေးကိုတိအောင်လို့ပြင်းပြင်းလေးရှူလိုက်တော့လေးကပြန်တိလာရောပြန်တိလာတော့တစ်ခါကျခုနပိုင်းကျပြီးတော့အဲ့လေးမတွေ့တော့လည်းအဲ့လိုပဲကြည့်နေလိုက် နာခဏကြာရင်တော့ပြန်တော့သူဟိုဝင်လာထွက်တာလေးပြန်ပြီးတော့ပြန်ရလာတယ်ပြန်အဲ့တော့လည်းပြန်ဝင်နေထွက်တယ်ပြန်မှတ်တယ်ပြန်မိုင်းနဲ့စိတ်ထွက်သွားရင်တော့လည်းပြန်ပြီးတော့ထွက်တာတိပေးလိုက်ပြန်ပြီးတော့ဟိုပြန်မှတ်လိုက်တဲ့ဝင်လေထွက်လေးနဲ့ဒါပြီးတော့အဲ့ဝင်လေထွက်လေးပဲအဓိကမှတ်တယ်ပြန်ပြီးတော့ဝေဒနာကတ်တာတော့တပြီးတော့တိတ်မတက်မပြန်ဝေဒနာက အာတခါတလေတော့လောက်ပဲဝင်တာသိမတိုက်ရင်တော့ဝင်လာရေးနည်းနည်းမှတင်းလာလိုက်တာဆိုတော့တပြတော့မကြည့်ဘူးပြကိုဟိုအဲ့ဒီဝင်လေထွက်လေပဲထွက်လိုက်စကားစိတ်ကတော့ခဏခဏထွက်တော့ထွက်လိုက်ဝင်အဲ့လိုပြန်ပြန်ပြန်မှတ်လိုက်ပေါ့နော်အဲ့လိုလုပ်ပဲဗျာဒါပေမဲ့နည်းနည်းလေးဝေဒနာပြင်းပြင်းလေးတစ်ခါတလေတော့တက်တယ်ဗျာအဲ့ဒီပြင်းပြင်းလေးတက်တဲ့ခါကျရင်တော့တပြတော့အဲ့တက်တဲ့ဝေဒနာကိုကြည့်ပြီးတက်တယ်ဗျာအဲကြည့်တဲ့ခါကျတော့စိတ်ကိုကြည့်တယ်ကြည့်တဲ့ခါကျတော့ငါ ဒေါသဖြစ်နေတာဘယ်လိုခံစားရလဲပေါ့နော်ကြည့်တဲ့အခါကျဒေါသပဲလို့ဖြစ်နေပြီအပေါ်မှာဘုမအစိတ်ပေါ်မှာဒီနားတဲ့ပေါ်မှာအရန်ဟိုဘယ်မှမခံစားရဘူးဆိုတော့အဲ့ဝေဒနာလေးပဲဟောဖောက်ပြန်နားခံတာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးငါဆိုတာလည်းမရှိဘူးဖောက်ပြန်တာနဲ့ပြည့်စည်တာလည်းရှိရဲဆိုတဲ့သဘောဟာလေးပဲတပြည့်တော့ကြည့်ပြီးနိုင်တယ်ဗျအဲဒါပေမဲ့ဒီချက်တစ်ခါကျဘိုးပြီးမခံနိုင်တော့အောင်နည်းနည်းလေးကိုပြင်းတဲ့ခါလေးလည်းရှိရဗျ အဲ့လိုမျိုးနည်းနည်းပြင်းတဲ့အခါတွေဆိုရင်တော့ဒီလိုခါကျ position မမှန်လို့ခါကျဝေဒနာတက်တာလည်းရှိတယ် position မမှန်တဲ့ခါကျလည်းပြီးတော့မသိစိတ်ကနေပြီးပြင်းပြင်းမိသွားပြန်အဲ့လိုမျိုးခါးလိုက်ပါလေအဲ့လိုမျိုးလေဟိုစလိုက်ရဆိုတော့ဝေဒနာပြန်ကျသွားတာပေါ့အဲ့လိုမျိုးလည်းရှိတယ်အဲနောက်ခါခုနောက်ပိုင်းကျတော့တပြီးတော့အဲဝေဒနာအဲ့လိုနည်းနည်းအရင်ပြင်းလာပြီဆိုရင်စိတ်ကိုပြန်ကြည့်ရရှင်ပြန်ပြီးတော့စိတ်ကိုဘယ်လိုခံစားရလဲစိတ်ကိုကြည့်ရနားနေတာအဲ့ကြရင်တော့နည်းနည်းလေးတော်တော်လေးပြင်းတဲ့အခါကျရင်တော့စိတ်ကတော့ဒေါသတော့မဖြစ်ဘူးဒါပေမဲ့ မခံချင်ဘူးဆိုတဲ့ဒီဝေဒနာကိုသိမခံစားချင်ဘူးဆိုတဲ့စိတ်ကလေးတော့ဖြစ်တယ်ဗျာအဲ့ဒါလေးတော့ပြီးတော့ကြည်ပေးနေတယ်ဗျာစိတ်ကိုတိပေးနေတယ်ပေါ့နော်အာမခံစားချင်ဘူးဒါပြီးတော့ပြင်ချင်တဲ့စိတ်ကလေးဖြစ်လာတော့လည်းတိရဗျာအဲအဲ့လိုတိပြီးတော့ပြင်တော့ပြင်လိုက်တယ်ဗျာအဲ့လိုပြင်လိုက်တော့ခါကိုဆန့်လိုက်တယ်ဆန့်လိုက်တဲ့ခါကျတော့ဝေဒနာရော့သွားတာလေတိလိုက်တယ်အဲဝေဒနာရော့သွားတော့သူကနည်းနည်းခြေနဲ့သွားတဲ့စိတ်ကလေးဖြစ်သွားတာဗျာအဲ့ဒါလေးတိလိုက်တယ်ဗျာကောင်းပါလေနော် อืมရှုတတ်တယ်ခေါ်တာပေါ့မှတ်တတ်တယ်လို့ခေါ်တယ်မြင်လို့တော့လိုအသိဉာဏ်တိုးလာလို့တော့လိုသေးတာတတရရရှုမှတ်တတ်တယ်လို့ပြောလို့ရတယ်အဓိကသိထိမှုသိမှုဤနှစ်ခုတတိကြကြပြုဟုတ်လားဟိုပါလေဟိုဝေဘူးဆရာတော်ဖျားရတယ်ထိတာလေးသိနေတာကိုကအမြတ်ထွက်နေပြီ အဲထိမှုတိမှုဒီတိမှုလေးနဲ့တင်နေမရနိုင်ဘူးပေါ့တိတဲ့ထဲမှာအတိညာကအတိရနေသွားတတိရနေသွားတာနော်တိမှုတွေမှာဉာဏ်ပါအောင်လည်းထပ်ပြီးတော့ကြိုးစားဖို့လိုလာလို့လူလာရင်ခုစနစ်တကျရှုမှတ်ဒါကရှုမှတ်ပုံလေးတွေပြောသွားတာရှုမှတ်တာတတရရရှုမှတ်တတ်တယ် ရှုမှတ်ပုံပြောပြီးပြီဆိုရတာရှုမှတ်တဲ့အခါတိပုံလေးပါပြောနိုင်ဖို့လိုသေးတာပေါ့နော်တိပုံပြောတဲ့အခါကျတော့အခုလေတိပုံကပါပါတယ်ရှုတဲ့အခါဘယ်လိုတိတယ်ဆိုတာပါဒါပေမဲ့ဒီထက်ပိုပြီးတော့နားထောင်ခြင်းလေးတွေပြီးတော့တိတာတွေကပါလေပါဆိုနော်နောက်တစ်ခေါက်ကျရင်တော့ပြည်ပြည့်စုံစုံကြားခြင်းတွေ အဲ့တော့အဲ့ဒီရှုမှတ်ပုံတန်ရဖို့လည်းအရေးကြီးတယ်ရှုတတ်ဖို့ပေါ့သူရှုတတ်တယ်ခေါ်တယ်သူဘယ်လိုဖြစ်ဖြစ်ဘယ်လိုရှုရဘယ်လိုရှုရဘယ်လိုရှုရရှုပုံပြောသွားတာအဓိကရှုပုံကမှန်မှာအကျိုးရလဒ်ထွက်တဲ့အခါပုဂ္ဂိခရိယတဲ့ရှုပုံမှန်ရေးပြီးပထမကြိုးစားမယ်အပိုင်းပေါ့နော်ရှုတဲ့အခါမှာရှုပုံမှန်ရမယ်ရှုပုံကတတရရရှိရမယ် မလွတ်တမ်းရှုမှတ်နိုင်ရမယ်ရှုပုံမှန်ဖို့ကိုဥစွာဆက်ကြိုးစားရမယ်ရှုပုံမှန်ဖို့ပဲဥစွာကြိုးစားပါကြိုးစားရင်အကျိုးရလဒ်ကိုသွားမမြော်နဲ့ရှုပုံမှန်ပြီးတော့အဲ့ဒီအပေါ်မှာရှုပုံကိုဂရုတစိုက်ရှုလိုက်ရှုလိုက်နဲ့ဖြည်းဖြည်းနဲ့အကျိုးရလဒ်ကသူ့အတူအလုပ်လုပ်သွားမှာအဲ့တော့ရှုပုံမှန်ရေးရလေတရားရှုတဲ့အခါမှာသိအရေးကြီးတယ်ယောဂီအများစုကရှုပုံမှန်ကံဖို့ ရင်ရှုဖို့တတ်တတ်ရဖြစ်ဖို့ပို့ပြီးတော့ဂရုစိုက်တယ်နော်အဲ့လိုဂရုစိုက်လိုက်မှဟိုဖြစ်မှာအကျိုးရလာကထွက်တဲ့အခါအဆင်ပြေမယ်ရှုဖို့မမှန်ဘူးဆိုရင်အကျိုးရလာထွက်တဲ့အခါမှာနောက်နေတတ်တယ်ကိုလိုချင်တဲ့ကိုဖြစ်ချင်တဲ့အချိန်တိုင်းတာတစ်ခုမှမဖြစ်ပဲဖြစ်တတ်တယ်တရားအတက်နေတတ်တယ်လို့ပြောတာနော် တရားတွေ့တာတွေနေတတ်တယ်တရားအတက်တွေနေတတ်တယ်ရှုဖို့မှန်ကန်လာပြီရှုဖို့ကတတ်တတ်ရဖြစ်လာပြီတရားတွေမြန်မြန်တက်တရားတွေမြန်မြန်တွေ့ဆိုတာမျိုးဟိုကြိုးစားရင်ကြိုးစားကလခီးရောက်တာမျိုးဖြစ်နိုင်တာပေါ့အဲ့ဒါလေးရေးကြည့်တယ်ကဲမိမိလင်းတင်ပါရ။ပြီးတော့อืม ပြီးတော့ကြည့်တာအဓိကထားပါတယ်ခင်ဗျာထိုင်ထိုင်လို့ကျန်းကျင်တဲ့တင်ပါနဲ့ကြည့်တာဟုတ်ပဲအဓိကထားပြီးရှုတယ်ခင်ဗျာရှုတဲ့အခါကျရင်ပြီးတော့အဲ့ချိန်ကျရင်ထင်ရှားထင်ရှားတော့အတွေးမလာတော့ရေတော့ဆိုထိုင်ထိုင်နိုင်လေးဆိုရင်မသိတာလည်းကမ္မထမ်းဆိုလို့ရှိရင်တွေးရင်ရမ်းလာအခုမတွေးတော့အဲ့ဒါတော်တော်ကိုတက်သွားတယ်သိတာတော့မတွေးတော့ သူတော့အဲ့ထိုင်ထိုင်ရနေထိုင်တာကိုထိတာကိုတိပြီးတော့အောက်ကပင့်ထားတာနဲ့သင်္ဘာကဖိထားတာနဲ့အဲ့ဒါကိုပဲရှုရှုရှုနဲ့အဖြစ်လေးဝေဒနာလေးငါချင်းချင်းဝေဒနာတက်လာအဲ့ဒါပြီးတော့ပဲပုံစံပြီးတော့အဲ့လိုမျိုးရှုလက်ခံတယ်အဲ့ခါကျရင်လဝါတစ်ခုထိထားရင်ပူနေရထပ်ထားရင်နွေးနေရအဲ့မှာချွေးစည်းတွေပြန်လာရင်ပြီးတော့တိတယ် လောကတစ်ခုကထိထိနဲ့ထွေးစီးတွေပြန်လာတယ်ပူလိုက်အေးလိုက်ဖြစ်လာတယ်အလေလေးတိုးလာလို့ရှိရင်ဒီဘက်မှာအေးအေးတဲ့တဘောဆက်သပင်းကိုထိနေသပင်းကမျက်နှာကိုထိနေထိတဲ့တဘောလေးတွေပြီးတော့ရှုပါတယ်ဗျာနောက်ဝေဒနာတွေတက်လာတယ်ဒုက္ခဝေဒနာတွေဖြစ်လာတော့ပြီးတော့နာလာနဲ့နာလာကိုရှုပါတယ်ရှင်ပြပြောလို့ပဲမရှောင်ခတ်တော့ ရှောင်ထွက်သွားလို့လည်းမရတော့ဘူးလေอืมအဲ့ဒါနာတာနဲ့တိတာနဲ့ကိုအမှတ်ပေးရင်အမှတ်မလို့လို့ရှိရင်တိတာတကူကအချိန်ကုန်လို့ပုံမှန်မသိဘူးဒီလိုဥစားတိတ်ပြီးတော့နာရလို့မထင်ရတော့အဲ့ဒါအဲ့ဒါတော့ဖြစ်တယ်ဗျာတကယ်လို့အမှတ်လွတ်သွားပြီဆိုလို့ရှိရင်တော့နားရဲ့ဝေဒနာကိုမခံခြင်းဖြုတ်ခြင်းတဲ့စိတ်ရင်းဖြစ်ပါတယ်ဗျာဖြုတ်ဖြုတ်ခြင်းတဲ့နားကြီးခြင်းတဲ့ ဘယ်တော့ပြီးလဲဘယ်တော့ပြီးလဲဖြစ်နေတယ်။อืมအဲ့တော့မလွတ်လွတ်နာနဲ့တိတာနဲ့ဆက်ဆက်စလိုက်စလိုက်ဖြစ်နေတော့ပြီးတော့ပြီးမှတော့တိတ်ကောင်းတယ်။အဲ့ချိန်တိုင်းလေဟိုနာရနာရတိရနာရောတိရတိရဒီလိုစက်တိုက်ဖြစ်သွားရင်အရန်ကောင်းအရန်ညံတယ်လို့ထင်တယ်။အချိန်ကုန်လို့ကိုယ်မလို့တိ။အဲ့ဒါမျိုးဖြစ်တယ်။ဒါမဲ့ဒါကလည်းအမြဲမဖြစ်ဘူး။တခါတလေမှဖြစ်တယ်အဲ့ဥစား မိုးစားတိမမတ်လို့တယ်လို့ထင်ပါတယ်ဗျာဟိုစားမခံကျင်တဲ့ဒေါရတွေဖြစ်တယ်ဖြုတ်ချင်စိတ်ရမ်းဖြစ်တယ်နာအချိန်မြင်မြန်စိတ်အဲ့လိုဖြစ်တယ်နိုင်ကြည့်တယ်နိုင်ကြည့်တယ်နိုင်လို့ဟုတ်တယ်အဲဘာပဲဖြစ်ဖြစ်ကောင်းပါလေတေချာမကြည့်နိုင်ဘူးဗျာနာတော်တိခဲ့တဲ့ဘောပဲဆက်ကဆက်ကဒါပေမဲ့တိုးတိုးလာတယ်ဖြစ်တာများတယ်ရော့ ရော့တာတစ်ခါတလေမှမဖြစ်တိတ်မဖြစ်တိုးလာလိုက်တိုးလာတာကိုကိုဖြစ်ဟုတ်ပါဟုတ်သူပဲတိုးနေတာပေါ့ဟိုကတိုးအောင်လုပ်တယ်တင်တယ်တိုးအောင်လုပ်တယ်ဆိုတာသိလားတိတ်မကြိုက်ဘူးဆိုတော့တိုးလာတယ်ပို့ပြီးတော့မကြိုက်လေတိုးလေမကြိုက်လေတိုးလေတွန်းလေတိုးလေသူကတွန်းကိုကတွန်းအဲ့လိုလေသူကလည်းမရဘူး သွားပြီးတော့သူ attend လုပ်လို့မရဘူးသူကပြန်ဆိုတာပဲကိုကရှုံးပေးရတာပဲနေလားခကေမမဟာဆိုလို့ဖြစ်တော့တယ်ဒါလည်းရွှေ့ပြန်တော့တာခါတယ်အဲ့လိုဖြစ်ပါဘူးနော်အဲ့တော့ကောင်းပါလေအခုပြောတာကောင်းတယ်ခုနကဟိုရင်းကလည်းကောင်းတယ်ဟိုပင်နဲ့ကမ္မထာရှိလို့မရပြီမြရတဲ့အပိုင်းကနေစသွားတာလည်းကောင်းတယ်ဒါက ထိုင်နေထိလေရှုတာကလည်းပို့ပြီးတော့ထင်ရှားသေးတယ်လေထင်ရှားပြီးတော့ပို့ရှုလို့ကောင်းတယ်ရှုနိုင်ဖို့သာလူရင်းဖြစ်တာပေါ့နော်ကောင်းပါလေတတရရှိပါလေခုနကပြောသလိုဉာဏ်ဖြစ်မဲ့အဆင့်လေးတော့ရောက်ဖို့လူနေကြတယ်။ဘာမေးရရှိသေးတယ်။အဲ့ဒါဖြစ်ဖြစ်မြင်လို့ ပေးချင်မဝေးပါဘူးမနေ့ကလည်းနဲ့ဝေးရပါအဲ့ဒါမြင်မြင်သိနေရှိနေနော်အမှတ်မလွတ်ရည်နေတာကိုတာမယ်မလွတ်ဘူးဆိုတာ ਨੇ တဏှာကြီးအတွင်းလည်းဖြစ်နိုင်တာတရက်အတွင်းလည်းဖြစ်နိုင် တစ်ချိန်လောက်နဲ့ဖြစ်သွားတာလည်းရှိတယ်။မနေ့ပြန်ထိုင်ပြီးတဲ့အခါကျတော့ဘုန်းကြီးကျောင်းတော့ပြေးလာတယ်ပေါ့။ကိုတကာမြင်ပြီးပြမြင်ပြီးဆိုတော့အဲ့လိုတော့ပြေးလာတယ်နော်။မြင်ပါပါဟုတ်လား။ကိုကမှန်တယ်စေ။အဲဒုက္ခလာရောသွားလဲဆိုတာကတော့ဖြစ်ဖြစ်ဖြစ်တယ်လို့ဒီလို ပြောလို့မရသေးဘူးတိုးလာလိုက်ဖြစ်လာတယ်ဆိုပြောင်းတဲ့သဘောရှိတာပြောင်းသွားတာဒီပြင်နဲ့အပြက်ကိုမြင်ခြင်းတစ်မျိုးပဲဒါပေမဲ့လို့အားကောင်းသောအပြက်ကိုမြင်ခြင်းမဟုတ်ဘူးအပြောင်းသဘောကိုမြင်မယ်အရင်ဆုံးဒါဟာလေကောင်းတဲ့လက္ခဏာတစ်ခုပဲအဆုံးသတ်တဲ့သဘောကိုမြင်မှကောင်းပါအပြက်သဘောဆိုတာပထမဆုံးမြင်မှာတော့အပြောင်းသဘောရွေ့သွားတဲ့သဘောဒီလို ဒီနားနဲ့ဟိုဘက်ကိုရွေ့သွားတယ်ဆိုတာဒါပြောင်းနေသွားတာဟာပြက်တာပဲမူလပုံစံပြက်သွားတယ်ဆိုတာပြောင်းသွားတာလေပြက်ပြက်ပြက်တယ်ခေါ်တာပဲရွေ့သွားတာလေပြက်တယ်ခေါ်တာပဲဒါပေမဲ့ဒီအနေထားတော့ဥစွာတွေ့ရမယ်အပိုင်းပေါ့ဒီထက်ပိုပြီးတော့မှအားကောင်းတဲ့အပြစ်ကိုမြင်တဲ့ပုံကိုယ်လေးကတော့ဖြတ်ခနဲ့ဖြတ်ခနဲ့ဖြတ်ခနဲ့တည်းလို့တွေ့တာအဲအဲ့ဒီဟုတ်တယ် အဲ့ဒီလိုမျိုးဖြတ်ခနဲ့ဖြတ်ခနဲ့ဖြတ်ခနဲ့အဆင့်ကိုဒါတော့ဒါကတော့ဟိုအပြက်ကိုမြင်ရလက်ခဏအပြက်ကိုမြင်တာလည်းအဆင့်တွေအများကြီးရှိပါတယ်နော်တကယ်ဉာဏ်ရင်းတဲ့ပုဂ္ဂိုလ်တွေကဘယ်လိုမြင်လဲဉာဏ်လို့တဲ့ပုဂ္ဂိုလ်တွေကဘယ်လိုမြင်လဲဆိုအများကြီးရှိတာပေါ့ဒါပေမဲ့ပြောင်းနေတဲ့သဘောကိုသိရဆိုရင်ကိုပဲအပြက်ကိုသိတဲ့သဘောစတယ်လို့ပြောဆို ဇွဲမလျှော့ခင်မြတ်နေတော့တောင်းတဲ့ကျွန်တော်ဒီလိုနဲ့ပဲဟိုပြည့်ပါချိန်ပြည့်ကောင်းပါလေသဘောတွေကိုလက်ရှိနေတာနော်သဘောသိရင်ပါဘယ်လိုရှိရမလဲသဘောသိရဆိုတင်းတင်းတဲ့သဘောလေးဟိုဆုံးသွားတယ်ပြီးကြရင်ပုံတင်းလာတယ် တင်းတင်းတင်းတင်းသွားတယ်ပြီးကြရင်တောင့်သွားတယ်ဒီရဲ့သဘောတွေကိုတပည့်တော်အဲ့လိုပဲလိုက်လိုက်ပြီးရွတ်ပြီးဒီလိုပဲကြည့်ပါသဘောတရားခင်ပေါ်ညာပိုင်းခြားရှိရမည်ဆိုကြည့်ပါဦးသဘောတရားခင်ပေါ်ညာပိုင်းခြားရှိရမည်သဘောတရားခင်ပေါ်ညာပိုင်းခြားရှိရမည် ဘောတရားသင်္ဘောညာပိုင်းခြားရှုရသဘောတရားဥစွာရှုနိုင်ဖို့ဘုမမေတာပေါ့နော်သဘောတရားလေးတွေကိုအဲ့လိုတိကျလေးစီတကန့်စီတကန့်စီရှုနိုင်သွားပြီဆိုရင်အဲ့ဒီသဘောတရားတစ်ခုတိုင်းတစ်ခုတိုင်းကိုပိုင်းခြား၍ရှုနိုင်ရဉာဏ်ကလေပိုင်းခြားရှုရပြီဒီဟာကအတုံးလိုက်အခဲလိုက်တစ်ဆက်တည်းတစ်ဆက်တည်းအဲ့လိုဖြစ်နေတာမဟုတ်ဘူးသူစီမှာ သဘောထဲမှာမှအဲ့ဒီသဘောထဲမှာမှပိုင်းခြားမှုတွေအကန့်နဲ့အကန့်နဲ့ရှိပါသေးတယ်ဉာဏ်လူတွေမြင့်မေးပါလို့ပြောတာကိုကတော့အဲ့ဒါကိုသွားပြီးတော့ပိုင်းစရာမလိုဘူးစူးစူးဆက်ဆက်ရှုလိုက်လို့ရှိရှုမှတ်မှုတွေကလည်းလူရင်းတဲ့အဓိကဒါပေမဲ့ရှုမှတ်မှုကစူးစူးဆက်ဆက်တည်တည်ချာချာရှုကြည့်ပါဦးရှုလိုက်တဲ့သဘောခန္ဓာထဲမှာအပြည့်ခန္ဓာပါမှာ နော်ပိုင်းခြားတယ်ဆိုတာအပြက်ခံတာကိုပြောတာပဲပိုင်းခြားတယ်တကန့်စီတကန့်စီတဖြတ်စီတဖြတ်စီတစိတ်စီတစိတ်စီဆိုတာဒါအပြက်ကိုပြောတာနော်အဲ့တော့သဘောတရားထင်ပေါ်ညာပိုင်းခြားရှုရပြီဖြစ်ပျက်ဆိုတာဒါလိုက်ကြည့်လို့ရတာပေါ့ဒီသဘောတရားမြင်မှအပေါင်းမြင်မယ်ဖြစ်ပျက်ကိုမြင်မှာအဲ့ဒါကိုပဲပိုင်းခြားသိမှုကအရင်လောက်ပါပိုင်းခြားသိလာတာ ဖြစ်ပြရဲ့အဆင့်တန်းခုနကပြောသလိုသူ့မှာအဆင့်တန်းနဲ့ရှိတယ်ဟိုမြင်ပုံကတစ်ခုလည်းမဟုတ်ဉာဏ်အလွာတွေအများကြီးရှိတာပေါ့သူ့ဉာဏ်နဲ့သူဘယ်လောက်ထိမြင်လဲဟိုဘယ်လောက်ထိရှင်းလဲဘယ်လောက်ထိသိကြလဲပြီးပြင်းလဲဒါမျိုးတွေအများကြီးရှိတယ်နော်အရင်ဆုံးလုပ်ရမှာကဟိုသဘောတရားမြင်ဖို့ကိုအားလုံးကအရင်ဆုံးဒါအရေးကြီးဆုံးသဘောတရားမြင်ဖို့ပဲသဘောတရားမြင်မှရှေ့ဆက်တယ်လို့ရပါ ဘောတရားမမြင်တက်လို့မရဘူးနော်အဲ့တော့အခုရှောက်တဲ့လူတွေအားလုံးကတော့နည်းနည်းဟိုတင်းပေါ့တုတ်တက်လာတယ်လို့တော့ပြောနိုင်တယ်ဟိုကိုယ်အလုပ်ကိုသဘောပေါက်လာကြတယ်လို့တော့ဘုရားယူဆအဓိကကကိုယ်လုပ်နေတဲ့အလုပ်ကိုရှင်းရှင်းလင်းလင်းပြပြတတ်တာတည်တည်ချာချာသဘောပေါက်ဖို့နံပါတ်1အဲ့ဒီအလုပ်ရဲ့အကျိုးကျေးဇူးဟာ ကိုယ်ချိန်ပေးပေးရတယ်ကိုယ့်ရဲ့ပါရမီဉာဏ်အားလျော်စွာတွေ့နိုင်မြင်နိုင်တာပေါ့နော်အဲတရက်နဲ့လည်းဖြစ်နိုင်တယ်တစ်ပတ်နဲ့လည်းဖြစ်နိုင်တယ်တစ်လနဲ့လည်းဖြစ်နိုင်တယ်ဒါဘယ်သူမှပြောလို့မရဘူးလေဘယ်တော့လောက်ကိုပညာဖြစ်မှလဲဆိုတာကဘုရားမှသိမှာဘုန်းကြီးကမသိမသိနိုင်ဘူးကိုယ့်ကိုယ်ကိုယ်တိုင်ကြိုးစားမှုဘယ်လောက်ရှိတယ်လဲကိုယ့်ရဲ့ပါရမီဉာဏ်ကဘယ်လောက်ရှိတယ် ကိုယ့်ရဲ့တီလာအားဘယ်လောက်ရှိလဲတီလာအားကောင်းရင်တော့အမြတ်ဆုံးပဲတီလာအားကောင်းတဲ့လူကတော့ဒိုင်းဆိုအများအရင်ခီးရောက်တာတီလာအားမကောင်းတဲ့လူကတော့ခီးရောက်တယ်လို့ပြောနော်အာခုဒီနေ့မေးကြည့်လိုက်တော့ဝမ်းသာကြရတော့ကောင်းတယ်သဘောပေါက်လာပြီလို့ထပ်မှန်လို့ရနော်ခင်ဗျထွေး ပြီးတော့ကမလေးထွက်လေလည်းရှုလို့မရဘူးဗျာဖောင်းနဲ့ပိန်နဲ့လည်းရှုလို့မရဘူးရှုလို့ရှုလို့မရဆိုတော့ရှုဖို့ကြိုးစားပေမဲ့သူကထိုင်လိုက်တာနဲ့ဒီကာယဝေဒနာအချက်ချင်းတန်းပြီးတော့တိတာပဲအဲ့တော့သူ့ကိုကြော်ပြီးတော့ဒီပြင်းလူစီဘလူးမှမသွားနဲ့တော့ငါရှိလားဆိုတဲ့သဘောဖြစ်နေတော့သူ့ကိုပဲရှုလိုက်တယ်သူ့စီပဲသွားလိုက်သူ့စီကိုပဲတာလိုက်တာလိုက်သွားရတယ်မသွားလို့မရဘူးရှင်ဗျာအဲ့တော့ စပြီးတော့ထိုင်လိုက်ပြီးဆိုတော့တဖြည်းဖြည်းနားလာတယ်နားတဲ့သဘောနားတဲ့သဘောနားတဲ့သဘောကနေတခါတင်းသွားတယ်တင်းသွားတယ်တင်းသွားတဲ့အနေကကျင်းနေကျင်းနေကျင်းနေကျင်းနေပြီးလို့ရှိရင်သူကနည်းနည်းယော့သွားတယ်ယော့သွားပေါ့အဲ့လိုမျိုးဖြစ်လာပြီးတော့အဲ့ဒါလည်းအဲ့ဒီဟာတဖြည်းဖြည်းစိတ်စိတ်စိတ်စိတ်လာပြီးလို့ရှိရင်တခါတလေကြားလို့ရှိရင်မှနားတဲ့နေရာနေကျင်းတဲ့နေရာပျောက်သွားတယ်ဆိုတာ ရှင်တဲ့နေရာကိုရောက်ပြီးတော့မှဟောပြောင်းသွားပြီပြောင်းသွားပြီဆိုတာဟိုတစ်ချက်တစ်ချက်သိတယ်အဲ့ဒါဇက်တိုက်ဇက်တိုက်လုံးနေနေမှာနောက်ကြတဲ့ခါကျတော့ဟိုစာခံစားမှုပဲနည်းနည်းပြီးတော့အလဲလိုက်ဟောဒုက္ခဟိုစာဖြစ်နေတယ်ဟိုစာခံစားတာခံစားခံဆင်းရဲတဲ့ခံစားမှုဖြစ်နေတယ်ဆင်းရဲနေတယ်ဆင်းရဲနေတယ်ဟိုစာဖြစ်နေတယ်ဆင်းရဲနေတယ်အဲ့လိုနဲ့ လုံရင်းလှုပ်ရင်းနဲ့သူကမတက်တော့ဒီဝေဒနာကဒီပြင်းနဲ့ကြာကြာလာတဲ့ခါကျတော့သူကဘလို့ဖြစ်လဲဆိုတော့တဖြည်းဖြည်းချင်းချင်းကျင်အရန်ကျင်နေရတယ်တဖြည်းဖြည်းချင်းနည်းနည်းချင်းဖြစ်တဲ့သဘောကိုနည်းနည်းချင်းပြောင်းသွားတဲ့သဘောတွေ့ရတယ်အဲ့ခါကျတော့ကိုကစိတ်လေးနည်းနည်းပေါ့သွားသွားပြီးတော့ဟောချမ်းသာနေတယ်ချမ်းသာနေတယ်ဟောချမ်းသာနေတယ်ဆိုတော့ဖြစ်တယ်ဒါပေမဲ့ တိတော်ကအခုကဒီဟိုစားပြောင်းတယ်ဆိုလို့ရှိရင်ချက်ချင်းပြောင်းသွားတာမသိဘူးပြောင်းပြီးတော့ဟိုစားအရန်နာတာကနေမှကျင်းပြီဆိုတော့ကျင်းတယ်ကျင်းတယ်ဆိုတော့ဒီပြက်တဲ့ဘက်ကိုချက်ချင်းမလိုက်နိုင်ဘူးဖြစ်နေတယ်ရှင်အဲ့ဒီအဲ့ဒီဥစ္စာက3လေးကောက်ရှိပြီဒီဥစ္စာကိုစူးစမ်းပြီးတော့ရှုပေမဲ့လည်းဒီနိုင်မှာပဲတင့်နေတယ်အရင်ကတော့မခံနိုင်မခံမရက်နိုင်တာလို့ ပြောင်းတာရွှေ့တာပေါ့မလုံးလုံးဆရာမလို့တော့ဘူးခုဘာလို့လဲဆိုသူ့ရဲ့သဘောကိုနားလည်လာတဲ့အတွက်ကြောင့်သူ့ကိုဘယ်လိုထိန်းချုပ်ရမယ်ဆိုတော့လည်းနားလည်လာတယ်ဒါပေမဲ့လို့ဟိုစာဒီဒီအမှတ်ကဒီဒီရှင်းရှင်းလင်းလင်းမတည်ဘူးလို့ဖြစ်နေတယ်အမှန်ကသဘောတရားတော့ပိုင်နိုင်ပြီလို့ပြောလို့ရတာပေါ့။သူ့လိုပဲသဘောတရားသိပြီး ဟောက်ပြန်မှုအမျိုးမျိုးကိုတွေ့ရတယ်။ဟောက်ပြန်မှုအမျိုးမျိုးကနာမည်အမျိုးမျိုးဖြစ်ပေမဲ့တကယ်တော့ဟောက်ပြန်မှုတစ်မျိုးလေး။ကိုကအဲ့ဒီဟာတွေကိုနာလာကနေကျင်နေကျင်ရကနေထုံနေဒီလိုနာမည်တွေဘလောက်တက်တက်သူ့နာမည်ကတော့ဟောက်ပြန်ခြင်းဆိုရင်တစ်မျိုးလေးပဲဆိုတော့ငါတွေ့နေတာအများကြီးမဟုတ်ဘူးတစ်မျိုးလေးပဲလို့စင်ကြယ်နှလုံးသွင်းလိုက် ဒီတမျိုးလေးကိုပဲစူးစူးဆိုင်ဆိုင်ရှုမှတ်ခြင်းအပြင်သူ့ကိုထိုက်တဲ့ control ကိုလုပ်နိုင်ပြီ control လုပ်နိုင်ပြီဆိုတဲ့အခါမှာပို့ပြီးတော့မှ control လုပ်နိုင်ပြီဆိုမှသူကသိမြင်ဖို့အဆင့်တန်းကတက်လာမှာအဲတော့နားလည်ရမှာကအကုန်လုံးဟာဖောက်ပြန်ခြင်းသဘောရှိတယ်ဖောက်ပြန်ခြင်းသဘောရှိတယ်ဆိုတာဗမာလူကမူလအနေထားမှာတည်မြဲခြင်း မရှိတာဖောက်ပြန်တယ်လို့ခေါ်တာပေါ့ဖောက်ပြန်တယ်လို့ခေါ်တဲ့အတွက်အဲ့ဒီဖောက်ပြန်ပုံတွေအများကြီးလို့စိတ်ထဲမယူပဲနဲ့တစ်ခုတည်းကိုမှတ်နေရတယ်ဆိုရင်တော့အဲ့ဒါကစိတ်ကိုပူ၍ဆုံးမရကြမယ်ပူ၍ဘုဒ္ဓချက်ကိုဖြောင့်အောင်ပေးရကြမယ်။ဖောက်ပြန်ခြင်းတွေတစ်မျိုးတည်းပဲဒီတစ်မျိုးတည်းကိုပဲငါကပိုင်းခြား၍ရှုမယ်ဆိုပိုင်းခြားရှုတယ်ဆိုတော့လုံလူတွေ စူးစူးဆန်းဆန်းရှုမယ်ရှုတဲ့အခါမှာဒီဝေဒနာရှုသူအားလုံးကဘဝလေးငြိမ်ဖို့လိုတယ်ဘဝလေးမငြိမ်လို့ရှင်ရှုလို့မရဘဝလေးရတရားတက်တယ်လေတော့ဘဝလေးရမငြိမ်ဘူးဆိုရင်စိတ်ကမငြိမ်ဘူးခုနကအထိုင်မချမချလို့မရခေါင်းအေးမယ်ဘဝလေးငြိမ်မယ်သာမဘ စိတ်ကိုအာယုံပေါ်မှာအထိုင်ချနိုင်တယ်စိတ်အေးအေးထားခေါင်းအေးအေးထားပဝန်းလေးကိုငြိမ်အောင်ထားစိတ်ကိုအထိုင်ကျအောင်ဒါဒါကရှုမှတ်လို့ဟိုမတိုးတက်ဘူးထင်ရင်ဒီဟာလက်ကင်သုံးပြီးတော့တက်ရမယ်ရှုွက်ထဲမှာဘဝလေးမငြိမ်ရင်ရှင်းရှင်းလင်းလင်းမမြင်ရဘူး လူရင်းကဘဝင်လေးငြိမ်မှနှလုံးသွေးကြည်တာနှလုံးသွေးကြည်မှဖြစ်ရပြည့်ရကိုနှလုံးသွေးကဖမ်းယူနိုင်တာဒါကြောင့်ဘဝင်လေးငြိမ်ရမယ်ခေါင်းအေးရမယ်စိတ်ကိုအထိုင်ချထားမယ်အဲ့လိုချထားလို့ရှင်နှလုံးသွေးကြည်မယ်နှလုံးသွေးကြည်လို့ရှိရင်ဖြစ်စေခန္ဓာရဲ့သဘောတွေအားလုံးကိုကိုကဖမ်းမိမယ်ဖြစ်ပြည့်ကိုနှလုံးသွေးကရှင်နိုင်မယ်အဲ့တိုင်းသွားရင်လွယ်ပါ နော်သဘောပေါက်ပြီလားသူကဟိုနည်းနည်းထိမ့်တက်သွားပြီဆိုရင်ဒီဟာကဟိုရှုမှတ်မှုတစ်ချိန်လောက်ညနဲ့ရပါနိုင်တယ်ကောင်းပြီဗျာတက္ကမြင့်စိတ် တရားစရာမရှိဘူးဟုတ်ဒါတပည့်တော်မနေ့ကဆိုတော့ဘုရားအမျိုးပြောတဲ့ပုံတည်ပြီးတော့ဘုရားဥဒ္ဒောပြောတဲ့ပုံတည်အဲ့ဒီရေကောင်းသိစက်တဲ့တပည့်တော်ခါရတယ်ဘုရားကတရားလာလိုက်ဘုရားတရားလာလိုက်ဒါနဲ့ဝိရဒာကိုတပည့်တော်တတိယကဖြစ်ဖြစ်ကိုဖြစ်တော်တော်နေ ဒါပေမဲ့အဲ့ဒီရေကောင်းဒါမရဒုက္ခအမျိုးမျိုးပေးနေတော့ဒါပေါ့ဆိုတတိတော့ရိုးရိုးရှုမှတ်ရုံနဲ့မရတော့အာနာပါဒကိုပြောင်းပလိုက်တယ်အာနာပါဒကိုကြောက်တဲ့ဝင်တဲ့ကိုတတိတော့ပြင်းပြင်းလေးအဲလိုက်တော့မှတော့ကြောက်ပါတယ်ဟုတ်လားအရှင်ကဆုံးတော့ပြောတဲ့ဟိုတကယ်ပြောင်းပြောရင်ဒီပြီးတော့ဒီဝေဒနာဝိပဿနာလို့ အဲ့ဒီလိုဖြစ်လာရှင်းကြရုပ်ပဒနာဘုကိုပြောင်းစုရတယ်ရတယ်အဲ့ဒါတိတ်ကလေးဒီပြီးတော့သိချင်တယ်အဲ့ဒါပဲတိတ်ကောင်းတာဒီပြီးတော့ဟိုဘက်ကိုတာတယ်ဒီဘက်ကိုတာတယ်ဟိုဘက်ဒီအောင်စိတ်ထဲမှာဒီဘက်ကိုဆက်သက်ဝင်တဲ့အာယုပြုလိုက်တော့ပျောက်သွားတယ်အဲ့ဒါမင်းကဖြစ်ပြပုံကိုဒီပြီးသိပြဆောင်ထားတာကောင်းပါလေဗျာအဲ့ဒီစိတ်ဓာတ်ဥပဒနာကိုရှုနိုင်တော့ကောင်းတယ် သင်္ကံပြဿနာတော့အဲမေနွဲ့နဲ့မေမြတ်လို့ပြောဖို့ညာဒါဟုတ်အဲနွဲ့နဲ့မေမြတ်လို့ပြောဗျာဘုရားကဘီရောသွားပြီးပြန်လာပြီးသိလိုက်တော့ မေလိုကြီးနှစ်ပါးပြောပေါ့မေလိုကြီးတွေလောက်ပေါ့ဗျာရင်ကောင်းလိုက်မေလိုကြီးတွေမြတ်တာပို့ဓမ္မပါတိချမ်းသာပါတိမေလိုကြီးတွေပို့မြတ်တာဟုတ်တယ်မလားအဲ့ဒါသူတို့ရှင်းမှရမှာကဲဒီပြဿနာနောက်နောက်တစ်ဘွဲရတော့ရှင်းပါပြီနောက်တစ်ဘွဲကျတော့ဒီထဲမှာမလုပ်တော့ရှင်းလင်းကောင်း လို့ထင်တယ်စာစာကန်းကိုလေနော်စာကန်းဒီထဲမရှိရင်ကောင်းမလားတော့စာကန်းအပြင်ထုတ်လိုက်ရင်ပို့ပြီးတော့အဆင်ပြေပဲနောက်နောက်တစ်ခါလဲရင်တော့စွန်းစွန်းသားကြောင့်ပြီးပြီးပြီလားပြီးရောက်ပါလေနော်ပြီးရောက်ပါလေပို့ပြီးတော့မှစနစ်ကြပါမှာပေါ့ယောဂီတွေလည်းအားရတယ်ခြင်းတတ်တယ်စိတ်ထဲမှာပီတိဖြစ်တာပေါ့နော်ပီတိဖြစ်တယ်ဆိုတာက ဘောပေါက်တဲ့အပိုင်းမှာတော်တော်လေးနားလည်လာပြီသဘောပေါက်လာပြီဟိုလမ်းခီးကိုလမ်းမှန်ကိုရှောက်တတ်ပြီလို့ကိုကြီးကဒီလိုယူဆတယ်လေဆက်ပြီးတော့ရှောက်ရဖို့ပဲလိုတယ်ကိုကိုကိုအထင်မသေးဖို့လိုတယ်နော်ဒီအဆင့်ဒီအတိတွေဒီလောက်ရတယ်ဆိုတာနေတာပေါ့ဘုန်းကြီးတို့ကမြေပေါင်းများစွာ လုပ်ခဲ့ရတယ် လုပ်တဲ့ကလမ်းမတွေအများကြီးရောက်ခဲ့ရတယ်အချိန်တွေအများကြီးကြာခဲ့တယ်ဆရာကောင်းသမားကောင်းတွေနဲ့မဟာဗောဓိမင်းဆရာတော်ဖျားကြီးနဲ့တွေ့မှလမ်းမတွေရှောင်နေခဲ့တာအများကြီးအချိန်တွေအများကြီးလုပ်ခဲ့ရတယ်အဲ့ဒါနှစ်ပေါင်း20လောက်ရင်းနှီးခဲ့ရတဲ့ဟာကိုဒီမှာနားပြီးတော့ပြီးရဆိုတဲ့အခါကျတော့ဒီလိုလွယ်လွယ်ကူကူအချိန်တို့လိုအတွင်းမှာသဘောပေါက်သွားတယ်ဆို တော်တော်ကျဉ်းတတ်တယ်နော်။ဘုန်းကြီးကအဲ့လိုသဘောမပေါက်ခဲ့ဘူးလေ။အကြကြီးလုပ်ခဲ့ရတယ်။တော်တော်အကြကြီးလုပ်ခဲ့ရတယ်။ဟိုကျုံခဲ့ရင်လည်းဉာဏ်ကုန်လာပြီးတော့နလတရားစခန်းတို့ဘာလို့လားအားထုတ်ပေါ့ဗျာ။နလဆိုတဲ့လည်းလာနိုင်မယ်ပေါ့ပေါ့။ဖိတ်တာဖိတ်ရတာ။ဟုတ်ပါဘူး။လိမ့်စာလေးတီးတီးကြကြပေးပါဦး။ လိပ်စာထားမယ်ဒီရှင်လေးနဲ့ပေါ့ပေါ့ဆိုပြီးရတာကဲမြတ်တာပို့ပြီးတော့မှအများမရအောင်ယသေမျက်နာမီအာရုံတော်